တော်ကောင်းများအတွက်အရေးကြီးဆုံးတရားတော်ကျောင်းကျန်တော်ဟိုကျေးဇူးတော်ရှင်မာဇီဆရာတော်ဖျားကြီးတာသနာရိပ်တာမှာဝင်တဲ့တော့ကျန်တော်မူသွားတဲ့ကျေးဇူးတော်ရှင်ဆရာတော်ဥစ္စတိလမြန်မြန်ဆိုင်ဆိုင်မဲ့ဟောကြားခဲ့တတ္တိတော်ကိုခြေခံပြီးတော့ဟောတော့ ဒါရိတ်တာတွေမှာလည်းများသောအားဖြင့်ဟောကြဝိပဿနာတရားနဲ့ပတ်သက်လို့ရေးကြီးပေါ့တရားတော်ဟောကြားတရားပိုင်ရှင်ဖြစ်တော်မူတဲ့သုံးလောကထောတာတပညမြတ်စွာဘုရားအရှင်တို့ရောပြီးတော့ပူဇော်တဲ့နာမည်မြတ်မင်းတို့ဤဝရှင်ကိုရောပူဇော်အထုကိုခံတော်မူတတ်ပြီးထသော သမ္မာသမ္ဗုဒ္ဓတဉ္ဇယတတရား၅ပါးနှင့်တကွာခသိန်းတော်တရားတို့ကိုဆရာမကုတရားဘုရားတော်မြတ်ဖြင့်ကိုယ်တော်တိုင်ထိုးထွင်း၍တည်မြဲတော်မူပိဋ္ဌသောသဗ္ဗဗကဝတော်ဘုံတော်၆စုံတလုံးကုန်နှင့်ပြည့်စုံတော်မူပိဋ္ဌသောဘုံတော်အနန္တဉာဏ်တော်အနန္တကံတော်အနန္တတကုတော်အနန္တ စကြဝဠာကဘာမြေမုဖြံဖြံကျိုးမြတကုတော်အနန္တနှင့်ပြည်စုံတော်မူဝိထသောကျေးဇူးတော်ရှင်တို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုအဟံဘုရားတိတော်လေးမြတ်ဘုရားတိတော်တို့သည်နမောနမေနမမဣန္ဒလီဘရုံလက်ကြမုံဖြင့်ခြေုံညှုတ်ခိုက်အာယုံဆိုင်၍ဥဒိုင်ညွကျွလွန်မြန်နိုးလျက်ယုတ်သေးစွာ ရှိခိုးတော်ပါ၏မြတ်စွာဘုရားယေသူတော်အနန္တမြတ်ဗုဒ္ဓရဲ့တရားအစီအနှစ်တွေဟာဘုရားက ဘုရားပွင့်ခဲ့တဲ့ဗုဒ္ဓဂါယာမြစီမဒေတာကလေးတခုလေးတစ်ပတ်ရာသီခလက်ထက်တုန်းကပစ္စံတရေအရာလူခေါ်တယ်မြန်မာနိုင်ငံပဲရောက်တယ်သာသနာပြုပုဂ္ဂိုလ်တွေကျိုးသားပွားများအားထုတ်ကြအရေးကြီးကိုင်းနေပါလေပါအကုန်လုံးကိုကြော်လွှားဗုဒ္ဓသာသနာထွန်းကား ဘုညတ်စွာဘုရားရဲ့တစ္ဆာစီနဲ့တူဆရာကြီးဥပခေရဲ့တပည့်ပေါ့ကိုရူကြီးကိုရင်ကတည်ဆောင်သွားတယ်ဒီစီမဒေတာကိုပြန်တည်ဆောင်သွားတယ်ဒီကတ်ကိုရီမှာဘယ်နာတရားတဲ့ဒီဖွဲ့တဖြည်းဖြည်းနဲ့အဲ့ဒီဘက်ကိုပြန်ပြီးရောက်ကုန်တယ်ဘုရားဘာသာအမိခံပေမဲ့လို့ မြန်မာနိုင်ငံမှာအခြားနိုင်ငံတွေမှာပေါ့သစ္စာတရားတွေဝိပဿနာတရားတွေသိပြီးတော့လေးမထားတော့လောလောဆယ်ကျက်လွယ်ရလွယ်တဲ့မြန်မြန်ဆန်ဆန်ထိပေါ်ဖို့မြန်မြန်ဆန်ဆန်တတိဖြစ်ဖို့ဟာတွေကိုပဲလေးလာလိုက်စားနေရတယ် ဒါတဲ့ပူဆိုတာကမကောင်းတဲ့ပညာတွေကြောင်မဲ့ကြီးညာပြီးတော့လုတ်ကိုင်းနေကြသန္တရာအတွက်ရင်လေးစရာအဲ့တော့ဗုဒ္ဓဘာသာအမိခံထားတဲ့ခြေတန်းကောင်းဆောင်ဖြစ်တဲ့တန်ခါတော်ရှင်မြတ်တရောဒီလရှင်တွေရောဥပါဒကဥပါတိကရောသူမြတ်စွာဘုရားရဲ့အရေးကြီးဆုံးတရားဟာဝိပဿနာတရားပါ ဝိနိသုတ်တံဘိဓမ္မာဤမျိုးစုံနဲ့သူနေရာဒေသအားလျော်စွာဇေယအားလျော်စွာမျိုးမျိုးတရားတွေဟောပေမဲ့နောက်ပိဆုံးကြတစ္ဆာမှာဆုံးတတ်များသောအားဖြင့်ပေါ့အဲအတွက်လည်းမညာဘုံညာနိဗ္ဗာန်ရဖို့ကိလေသာကင်းစင်ဖို့ဇေယဒုက္ခအပေါင်းမှလွတ်မြောက်ဖို့ဝိမု ക്തി ရတ္တ နိဗ္ဗာန်အတွက်ပေါ့အဘိမုရတနိဗ္ဗာန်ကိုစိတ်ကြည်တမ်းမှုလိုတယ်စိတ်ကြည်တမ်းမှုဗဒဟတိဒဟတိဗဒဟတိဘုရားဘာသာမသူတော်စင်နိဗ္ဗာန်ကိုရလိုပါတယ်ဆူတောင်းကြတယ်ပြောကြတယ် အဲ့တော့ဆက်ခါဆက်ခါဆက်ခါဆက်ခါခဏခဏခဏခဏရည်ရွယ်ရမယ်ကိုရည်ရွယ်တဲ့ရည်ရွယ်ချက်ပြည့်စုံဖို့ပဒဟတိလို့သုံးတာဒဟတိပဒဟတိနောက်တစ်ခုကအဋ္ဌာတိမယိုင်မလဲခိုင်ခိုင်မတ်မတ် မလမလမောရိရှုဆိုရင်တမလမောရိရှုပေါ့ပစ္စေကဗုဒ္ဓဆိုလဲပစ္စေကဗုဒ္ဓတာဝကဆိုလဲတာဝကဉာဏ်ပုံညာရဖို့ခိုင်ခိုင်မာမာဆုံးဖြတ်ချက်ထားဒိဋ္ဌာန်သဘောမျိုးပေါ့တစ္ဆာဆိုရဲဆိုတာကပါဇက်ကထုတ်ဖော်ပြီးတော့ဆိုတာကောင်းတာဖြစ်စေမကောင်းတာဖြစ်စေမှန်မှုအရေးကြီးတာ ဒိဋ္ဌံဆိုတာစိတ်ထရတဲ့ထားဒါကိုလုံးမယ်ခိုင်မာတဲ့ဆုံးဖြတ်ချက်ဘာအတွက်လဲမဉ္ဇဉ်ပုံညာရဖို့ဆင်းရဲဒုက္ခတွေမှလွတ်မြောက်ဖို့အများဘဝကဲတင်ရင်တော့တမ္မာသမ္ဗောဓိစုပေါ့ဒိဋ္ဌံခိုင်မြဲရမယ် နံပါတ်3ကဘာဝိတာဘဟုလိကတာခဏခဏရည်ရွယ်ရုံနဲ့လည်းမပြီးသေးဘူးရအောင်လုပ်မယ်လို့ဆုံးဖြတ်ချက်ကလေးချထားရမယ်လည်းမပြီးသေးဘူးဘာဝိတာဘဟုလိကတာချိန်ဖန်များစွာပฏิပဋ္ဌာန်ကြီးပွားများအားထုတ်ရမယ် အဲ့ဒါဘေစကနိဗ္ဗာန်မှာလာတဲ့အရေးချင်း၅မျိုးနဲ့သွားတိုက်ဆိုင်ချိုးချိုးပုဂ္ဂိုလ်တွေကသုတော်တောင်းနေဒီကိုယ်ငါ၅ပါးနဲ့ပြည့်စုံအောင်မကြိုးစားအဲ့တော့မတရားဘူးရဘူးဒါကြောင့်အင်္ဂါ၅ပါးနဲ့တော့ပြည့်စုံတယ်သုမတောင်းမသေးကြအောင်အင်္ဂါ၅ပါးဆိုတာတဒါသီလ တုဒ္ဒစာကပညာတတာတိလတုဒ္ဒစာကပညာဒီတရားမှမျိုးနဲ့ပြည့်စုံမှတောင်းတဲ့စုပါပြည့်နိုင်တယ်တောင်းနိုင်မပြည့်ဘူးဒီတရာတိလသုဒ္ဒစာကပညာတော့သူတော်ကောင်းတို့များသောအဖြစ်သိကြပါ ယရဏသုံးနာကံကံအကျိုးကိုယုံကြည်တာအဓိကတော့အရဟတမအရဟတမယုံကြည်တာတတ္တာဉာဏ်ပညာနဲ့ရှင်တာပေါ့ဩကပနတရာတိလဆိုတာမိမိတို့ထိန်းတဲ့၅ပါး၈ပါး၁၀ပါးမြတ်39တွဲသုဒ္ဓတရားဓမ္မနဲ့ပတ်သက်တဲ့ဘ ਹੁ တုဒ္ဓအဓိကဝိပဿနာနဲ့ပတ်သက်တဲ့ဘ ਹੁ တုဒ္ဓစာက ဝိထုပစ္စည်းတွေဖြူတာတို့တရားဓမ္မတွေဖြူတာတို့အာမိတဒါနဓမ္မဒါနပညာပညာကတော့အဓိကတိဟိတ်ပဋိသန္ဓေနေတဲ့ပုဂ္ဂိုလ်တွေဖြစ်ပျက်ကိုမြင်နိုင်တဲ့ဉာဏ်ပညာပေါ့အဲ့ဒါကတော့အာထုတ်မှသိရတယ်ဝိပဿနာနဲ့ပတ်သက်လို့ရှေးပိုင်းကဒိဋ္ဌိ ဝိသိကိစ္စတွေပါညာတပရိညာနဲ့ပတ်သက်တဲ့ဉာဏ်ပညာလက်တွေ့မှာလည်းပဲတကယ်ပွားများလို့ဥရိယပြဉာဏ်အထိရောက်တဲ့ဉာဏ်ပညာအလိတတသီလသုတ္တစာကပညာအဓိကပဲဆုလဲဆိုမဉဏ်ဖုန်ညာကိုအဓိကအရေးပါပါတယ်အဲ့ဒီအင်္ဂါ၅ပါးနဲ့ပြည့်စုံမဲ့ဆုလဲတောင်းမယ်ဆိုရင်တေချာပေါက်ရတယ် အဲ့ဒီ၅ပါးနဲ့ခုနကတော့ပြောခဲ့တဲ့၃ချက်နဲ့ပေါင်းလိုက်တော့ပိုသေးကြသွားတော့ခုန၃ချက်ကတော့ဒီ၅ပါးထဲမှာပါပြီးသားပါဒါပဲနဲ့လို့ထင်ရှားအောင်ထုတ်ပြတတ္တသီလသုတ္တစာကပညာဒီတရား၅ပါးထိုက်လျောက်ရှိပြီးသားပဲရောယူဒီတရားတွေရှိလို့လည်းပဲတရားကိုလိုလိုလားလားနာကြတရားတရားမရှိဘူးဆိုရရ မနာပါဘူးဝိပဿနာတရားဆိုပိုးမနာသေးတယ်အလုပ်တွေရှုပ်များဟိုလုပ်ဒီလုပ်လုပ်လုပ်တဲ့သူကလိတ်လုပ်ကိစ္စတွေအများအိတ်တဲ့သူကအိတ်မနာကြဘူးမောပန်းလို့ကျမ်းမာရေးမကောင်းလို့မနာပြတာတော့ထားပေါ့ဗျချို့ကတရားတရားကိုနဲတာတရားတွေမိုးလို့ရွာနေပြီနဲ့နာရမှန်းကိုနားမလဲဘူး တရားတန်ဖို့ကိုမသိဘူးပေါ့လေဒါကတော့ပုထုဇဉ်တွေရဲ့တဘာဝပါကျမ်းမာရေးကောင်းနေတဲ့အချိန်ခါမှာကျမ်းမာရေးကောင်းခြင်းရဲ့တန်ဖိုးများသောအားဖြင့်မသိဘူးကိုဗစ်တွေဖြစ်ပြီးတော့ကျမ်းမာရေးလည်းမကောင်းဘူးအဲ့ဒါမှအဟော့ဟော့ဟော့ဖြစ်တော့မှအဲ့တော့မှကျမ်းမာရေးရဲ့တန်ဖိုးကိုအဲ့တော့မှသိစာကျင်တိုင်းစားလို့မရအိတ်ချင်တိုင်းအိတ်လို့မရရကျင်တိုင်းနေလို့မရနှာရည်တွေကကြ မျိုးမျိုးပဲဖောက်ပြန်ကျမ်းမာရေးမကောင်းမှကျမ်းမာရေးကောင်းခြင်းနဲ့တန်ဖိုးကိုအိုက်တော်မှာဉာဏ်ပညာရှိတဲ့သူမှသိတာပါဉာဏ်ပညာမရှိတဲ့သူလည်းမသိပါဘူးသိတယ်တော့မသိဘူးအဲ့ဒီလိုပဲသာသနာတော်ကြီးရဲ့တန်ဖိုးဓမ္မပုဂ္ဂုတ္တရာရှိတဲ့သူမှသိဓမ္မပုဂ္ဂုတ္တရာမရှိရင်တော့ သာသနာရဲ့တန်ဖိုးကိုမသိဘူးကာမဂုဏ်တန်ဖိုးပဲဒါပဲလိုက်ရှာခဏတစ်ဖြုတ်တွေ့ရတဲ့သာသနာကဘာပေါင်းတသိန်းကဘာပေါင်းတသောင်းကဘာပေါင်းတထောင်ကဘာပေါင်းအသိန်းချီခါရီယံဖះတဆူမှမပွင့်ဖះဖះဆိုတဲ့အတန်တော်မကြဝိပဿနာတော့ဝေးဖះပွင့်တော့မှာ ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးတွေရဲ့ကျေးဇူးကြောင့်တန်ခါတော်တွေနောက်ကလည်းတိတ်တာနုတိတ်တာတပည့်တွေဆက်ခါပြီးတော့တရားတွေပြန်ပြီးတော့ဝေငှနိုင်သာသနာတော်ရဲ့တန်ဖိုးဘယ်လေးပါးရောက်မှာပဲအဲ့ဒါမှအဲ့တော့မှားပြီအဲ့တော့မသိခုနေရတော့မသိကြဘူးခုနေရတော့စာအုပ်နေရေးပဲဘုဒ္ဓံနဲ့အောင်းမယ် အဲ့တော့တတ္တရဲ့သီလရဲ့တုတ္တရဲ့စာကရဲ့ပညာရဲ့ဒီတရားငါးမျိုးထိုက်လျောက်ရှိကြပညာနဲ့ပတ်သက်လို့ဘုဒ္ဓတာဖြစ်အောင်ပေါ့တရားဓမ္မတွေထပ်ခါထပ်ခါနာပေးနောက်တစ်ခါဒဟတိတဒဟတိဆိုတဲ့အတိုင်းဒီမဉ္ဇဉ်ဘုံညာရကျင်တဲ့စိတ်ခဏခဏနှလုံးသွင်းရခဏခဏနှလုံးသွင်းရ ကိုသာသနာပေါင်းဝင်တဲ့တန်ခါတော်တွေဆိုရင်ကိုယုံမတွန်းကလည်းဆိုခဲ့ရရဟမတော်လည်းထဆိုရတာပဲသာသာရဝတ္တဒုက္ခတော်မောဒနာထာယထဆိုနေရဆိုပေနဲ့လို့လည်းညာသောအဖြစ်မိတ်တာညာညာသောအဖြစ်ပေါ့လူတိုင်းမဟုတ်ပါဒီပြန်ဟာတွေနဲ့ပဲဟိုအလုပ်အောင်မဒီအလုပ်အောင်ကလုပ်ရလေးရှုပ်ချက်ခတ် လူတွေတော့မှပဲတခါတွေလုံများအဲ့ဒါနဲ့ပဲပဋ္ဌာနာအလုပ်တွေမေ့သွားဘုခေကြတော့ဘိုးဆိုတာကိုဖုံးနေတီဗီတီပေါ်လာအဲ့ဒီပဲရောက်သွားအမတန်ဖို့တန်တဲ့အချိန်အဲ့ဒါကုန်းတာပဲအဲ့ဒီကိစ္စတွေနဲ့အချိန်ကုန်တာဝိပဿနာရဲ့သဘောကိုကိုယ်တိုင်အားထုတ်ကိုယ်တိုင်သိကြတဲ့ပုဂ္ဂိုလ်အချိန်ကိုရမ်းနှမျောတာ အချိန်နဲ့ဆောင်ရွက်ရတာ။ဟောင်းပိန်တော့မှတ်တတ်တာပဲအာနာပါနဝင်ထွက်တော့မှတ်တတ်တာငယ်တိတ်လည်းမှတ်တတ်တာ။ရှင်နိမန်လေးတွေနားရတာပဲကောအချိန်မပေးမရဘူး။အော်ရောမီတို့ဟူးဟူးနဲ့ကမ္ဘာကနာထအလုပ်လို့ရတဲ့အလုပ်မျိုးမဟုတ်ဘူး။အမတန်ပါရမီပြည့်တဲ့ပုဂ္ဂိုလ်တွေဒါတရားနာရင်လည်းလိမ့်မဲ့လေးဖို့ရသုံးမဲ့သုံးဖို့ရ သောတာပန်သရယံဖြစ်ကြဘွာပေါင်းများစွာဖြည့်စည်းထားခုကနေရပုဂ္ဂိုလ်တွေများတယ်ကြိုးစားနိုင်မှတန်ငါလောက်ကြာအဲဆိုတော့ကိလေသာဖြစ်เสียရတွေကများလောကပတ်ဝန်းကျင်မှာကိလေသာဖြစ်เสียရတွေကအများကြီးပဲလောဘဖြစ်เสียရတွေဒေါသဖြစ်เสียရတရားဓမ္မတွေမလိလာတော့ ဆိုလည်းလေ့တော့လေ့လာတာပဲမိလျော့ပေါ်ဆတော့ဘာဖြစ်လဲနှလုံးသွင်းနေမှာကိလေသာဖြစ်เสียအာယုန်တွေကအမြနှလုံးသွင်းကမှာအဲ့တော့ဘာတွေဖြစ်မလဲရောကိလေသာတွေဖြစ်တာဗောဗျနှလုံးသွင်းကမှားနေပြီလေအိဋ္ဌဒုက္ခအနတ္တကိုကြောင်းမြန်မြဲတဲ့ချမ်းသာတဲ့ငါပဲ ရဲရဲကောင်းတယ်ငါပဲလူနှလုံးသွင်းရအာယောနိသောမနတိကာရနဲ့အိဋ္ဌာယုံနဲ့တွေ့တဲ့အခါကျလောဘတွေရာဂတွေဖြစ်ကြတယ်အာယောနိသောမနတိကာရနဲ့အနိဋ္ဌာယုံနဲ့တွေ့တော့ဒေါသတောကလောဘဒေါသတွေဖြစ်နေကြတာပဲမောဟတော့ကုန်ပါပြီးသား အဲ့တော့အာယုန်တွေကလည်းပဲဒါဟိုးတော့လည်းရှိကြပါပဲခုလည်းရှိကြပဲနောင်လည်းရှိဘူးအာယုန်တွေတော့ပြစ်တယ်လို့မရအာယုန်တွေကတော့သူ့ဟာသူရှိနေမှာပဲတမ်းမဲ့ဆရာတွေတော့ဒေါသဖြစ်ဆရာမြတ်စွာဘုရားရဲ့တရားဒေသနာတော်တွေလီလူလာလို့ထင်ရှားပါရဲ့သားလေးလာရမှမသိဘူး အခြားခြားဘာသာတွေကိုထားပါတော့အခြားခြားဘာသာတွေမပြောလို့ပါဘူးဘုရားဘာသာမှမဟုတ်တာဘုရားဘာသာအမိခံပြီးတော့မလေ့လာကြမလေ့လာတော့အတုပနာရေးမှာတော့မှပဲတံဝေကမရဒီနေရာတွေကတော့ဝေးရနာရေးမှာတော့မှပဲတောင်းဝစားလို့ဖို့တော့ပဲစိတ်ကူးနေ ဩဒီနေ့ငါလည်းသိရမှာပါလားအနိစ္စဒုက္ခအနတ္တအတုပါတွေပါလားအလုံးသွင်းတဲ့ဒီပါအမတန်ရှားညာသောအဖြစ်ပေါ့လေအဲ့ဒီဖြစ်တစ်ဖြစ်တစ်ဖြစ်နဲ့မြတ်စွာဘုရားရဲ့တစ္ဆာတရားအစီနှစ်တည်းအနောက်ဘက်ဥရောပကိုပြန်ရောက်တော့မယ်ဘုရားခါရရှိဘက်ကနေအနောက်ဘက်ကိုပြန်ရောက်တော့မယ်လားလားဖြစ်တယ် ပေါ့ဆကြနိုင်ငံညာသားတွေကအလေးကရုပြုကြတော်တော်ကိုအလေးကရုပြုမြန်မာနိုင်ငံမှာလာပြီးတော့အနောက်နိုင်ငံလာအထောက်ကြအမေရိကန်တို့ပြင်သစ်တို့ဂျာမနီတို့စသည်အဖြစ်တနှစ်နှစ်နှစ်သုံးနှစ်အဲ့လိုအထောက်ကြနှစ်ရှည်လာများ ကျေးဇူးတော်ရှင်မဟာဆီဆရာတော်ဘုရားကြီးဒါကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဘုရားကြီးသူတို့ဗီဇာတွေကိုထပ်ထပ်ယူပြီးတော့တောက်လျှောက်အားထုတ်တို့မြန်မာနိုင်ငံခွန်ရက်ဆိုဓမ္မတဖို့ရပြီးအောင်ပြီတော်တော်များနေခွန်ရက်ဆိုတော်တော်များနေအကုန်နားလဲသွားပြီကိစ္စပြီးသွားပြီအဲ့ဒါလည်းဆိုတာရရှိသေးတယ်တခါပဲထိုင်ရသေးတယ်သောတာပန်ဖြစ်ပြီတယ်အမလေး အဲ့ဒါတွေကလည်း all right အဲ့ခုနှစ်ရက်ဆိုလို့ရှိရင်ဘာမှလုပ်เสียမလို့တော့အောင်းမိပေါ့ဆာကြဘုဒ္ဓတာလေးလောင်းနဲ့ပဲကိစ္စပြီးပြီးအောင်းမိဘုဒ္ဓတာကိုဘုဒ္ဓတာလို့မြည်ဘုဒ္ဓတာဝိပဿနာဉာဏ်မဉာဏ်ပူဉာဏ်ရပြီးအောင်းမိရေပေါ့ဆာလာတင်းနဲ့တောင်းလေးလောင်းဝစားတွေလုပ်ကြဗီဒီယိုတွေကြည့်ကြ ဂိမ်းနေဆောကြအဲ့ဒါနဲ့ပဲအချိန်လေးကုန်ဒီကြားတဲ့ယောဂတွေကဖြစ်လာတော့ယောဂဝေဒနာတွေကြောင့်ချောင်းထိုးကြနှာစီးကြဖျားကြတဖြည်းဖြည်းဖြည်းနဲ့ကြော့အမှန်အရေးကြီးတဲ့တရားအရေးကြီးဆုံးတရားဝိပဿနာတရားယောဂလာစုထေဝူးမိလောက်အဲ့ဒါတွေကိုနှုတ်ဖို့ပယ်ဖို့ အဲ့ဒါတဲ့ပို့ပြီးတော့အရေးကြီးတယ်ဝိပဿနာရှုမှတ်ပွားများဣဒ္ဓရီမှာခဏခဏကြားနေရတော့ယင်သွားတာကြားပါများတော့ယင်ဆိုတော့မလေးနဲ့ဖူဖြစ်တတိယဝိယဩမထောဒရှမနောဝမတ်တယေဝလှန်စုဒီလံကိုနှုတ်ပြီးတော့စေကူကအဲ့ဒါယင်ဝိပဿနာရှုလိုက်ပါ ဟောင်းမီးလောင်တဲ့ငြိမ့်မှာမငြိမ့်ရင်တည်သွားမယ်ငြိမ့်ရင်ငြိမ့်မငြိမ့်ရင်တည်ဝိပဿနာရှုပါဦးအဲ့လောက်ဒီမြတ်စွာဘုရားဟောတာဘုရားဟောထားတာတကယ်ကိုဟုတ်မှန်လို့ဟောတာမဟုတ်မှန်တဲ့စကားကိုဘုရားတလုံးမှမပြောဟုတ်လည်းဟုတ်မှန်တဲ့အကျိုးလည်းရှိတယ် ။ဟုတ်မှန်တဲ့အကျိုးရှိတယ်တရားနာတဲ့သူတွေကြိုက်ရင်လည်းကြိုက်မကြိုက်ရင်လည်းမကြိုက်ကြိုက်တာမကြိုက်တာ။ဟုတ်တာမှန်တာကတော့နှစ်ခုနှလုံးဟုတ်တာမှန်တာဟုတ်တာမှန်တဲ့အကျိုးရှိတယ်ဟုတ်တာမှန်တဲ့အကျိုးရှိတယ်။ဒါတရားနာခဲ့တဲ့သူမကြိုက်ဘူးမကြိုက်လည်းဟောရတာဒုက္ခရောက်မှာဆို။နာခံတဲ့သူကြိုက်လည်းဟောတာမဟုတ်မမှန်တာတော့မဟုတ်ဘူး။သမဏေတရွှေဉာဏ်တော်ကြီးကဟောတာကိုယ်တိုင်အားထုတ်တဲ့ပုဂ္ဂိုလ်တွေဆိုလည်းပဲ ဩဘုရားဟောတာဟုတ်လိုက်တာမှန်လိုက်တာမတန်မှန်တာယူဝဒနာအာထုတ်တော့မဉ္ဇဉ်ခွန်ညာကိုထားလိုက်ပါမဉ္ဇဉ်ခွန်ညာအကုန်လုံးပြည့်စုံမှရတာမဉ္ဇဉ်ခွန်ညာနေထားလိုက်ပါယူဝဒနာတရားအာထုတ်တာနဲ့စိတ်ဟာကောင်းမြတ်တဲ့စိတ်ကြီးတစ်ဖြည်းဖြည်းဖြစ်ပေါ်လာ ရာလောင်ခပြီးတော့စီးမရှိကမ်းမရှိစီးမဲ့ကမ်းမဲ့ဟိုတွေးဒီတွေးဘုလူစောကဒီလူစောကဘုလူပြမဒီလူပြမဆိုတဲ့စိတ်ဆိုးစိတ်ရိုင်းတယ်တခါတခေါင်းမှအဲကိုယ်တိုင်ရှိတဲ့သူတွေကိုယ်တိုင်သိတာပဲဒီစိတ်ဟာအမြဲတမ်းတောင်းကျမ်းလူဝတာချင်းချင်းကြည်ကြည်ကုတ်ကုတ်ကလေးနေတာစိတ်ကတောင်းကျမ်းတယ် ဟိုလူပြင်မာလိုက်ဒီလူပြင်မာလိုက်စိတ်နဲ့စိတ်နဲ့အာဟိုလူစော်ကားလိုက်ဒီလူစော်ကားလိုက်လေတဲ့တိုင်းထောင်းလိုက်တော့ဖြစ်เสียလေးတွေးလိုက်ဒေါသဖြစ်เสียလေးတွေးလိုက်ဒါရီဒုက္ခပြိမဲ့တရားတွေလို့ဆိုလို့ဘုဟုတ္တရှိပါ ရှိပဲနဲ့အဝိဇ္ဇာတဏ္ဍာအာတာမန်လူတွေကိုထားလိုက်ပါအောင်မောသုတရှိတဲ့သူတွေကိုပြောတာတာမန်လူတွေကတော့ဒလဟောဖြစ်မောသုတရရှိတဲ့တရားတွေနားနေရဒီเจ้าမှာလည်းတရားနာနေရတာပဲခဏခဏဒါပေမဲ့စိတ်လွတ်ထားတဲ့သူများရောရတော့များဘူးလားစိတ်လွတ်ထားရင်ကိလေသာဖြစ်မယ်ဆိုတာမသိဘူးလားသိပါ အဲတိရသားနဲ့အဲ့ဒါဖြစ်ဘလောက်ပြင်းထန်တယ်လဲဝိဇ္ဇာတဏအမတန်ပြင်းထန်လေပြင်းမှုန်တိုင်းနဲ့ပြင်းထန်အဘာဖြစ်မိုးကြီးတွေကဘာမီးလောင်တာတွေအဲ့ဒါတွေလည်းပြင်းထန်အဲ့ဒါတွေကတခါတည်းအမှဖြစ်တယ်ဟိုအကြိုင်းနေမှဖြစ်တယ်ရင်းထဲမှာလောဘမီးတွေဒေါသမီးတွေကရဲလောင်တိတိတာတာလောင်လိုက်မသိမသာလောင်လိုက် လက်ပတ်လောင်ဒေါသမီတွေလောင်လိုက်မောဟမီဆိုတာကတော့ပြောမနေနဲ့တော့တမွေ့မွေ့နဲ့ဖွဲမိလို့လောင်တာဘောပါရလားသဘောတော်သားဖြစ်ကြသဘောတော်သားဖြစ်နေကြတော့သဘောတော်ပြည့်ပြည့်ဝဝမထားနဲ့တရားသမားချင်းတော်မှာငါအခိုင်အကောင်းနဲ့ငါတို့မိရကောင်းနဲ့သူတို့မိရမကောင်း ဟိုနီးကိုဟန်ကိုတော့မြင့်တယ်သူများနီးကိုတော့ပုတ်ခအလောဘဒေါသတွေအစွမ်းနေဒိဋ္ဌိတွေဝိသိကိစ္စတွေဖာဖို့ပြောပြီးတော့ဒိဋ္ဌိတွေကဥဆောင်အဲ့ဒါသတိထားအရင်တည်းကနေပြီးတော့ဘုသူဒ္ဓရှိပါရဲ့သားနဲ့ဘာဖြစ်လို့ဒီလောက်တောင်မှတရားသမားချင်းတောင်မှကဲ့ရဲ့အပုတ်ချတယ်ဘာဖြစ်လို့လဲ တရားမကျင့်လို့လားလို့မေးပြန်တယ်ထိုက်လျောက်လို့ကျင့်တာထိုက်လျောက်ကျင့်ကြတာပဲထိုက်လျောက်ဉာဏ်နေလဲရကြမဉာဏ်ဘုရားမရသေးတာထားအဲ့တော့ဘာဖြစ်တာလဲဆိုတော့မြတ်စွာဘုရားသတိအမြဲထားလို့ဟောထားတယ်မှာအပမဒိဏဘိက္ခွေတမ္မာဒိဋ္ဌာမြတ်စွာဘုရားတရားဝင်အံဝင်ကြ တကယ်မှန်တယ်ဘွားတော့ကတော့ဘွားတာပဲဖောင်းတဲ့ပိန်နဲ့ပဲမှတ်မှတ်ဝင်ရထွက်တယ်ပဲမှတ်မှတ်ငယ်တိတ်ပဲမှတ်မှတ်ဘာပဲမှတ်မှတ်ဓာတ်တွေပဲမှတ်မှတ်အတုပါပဲမှတ်မှတ်ဘာပဲမှတ်မှတ်သူများသောအားဖြင့်အဘွားကျင်တန်လို့ပြည်ကန်လွတ်ထားတယ်လွတ်ထားတော့လောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်ကဲရလိုက်ကမှားလိုက်အကျင့်ပါဘူး ကောင်းတဲ့ဘက်မှာဝတိကောနိုင်တယ်လို့ပရမဏဒုတိယတန်တက်တဲ့အတန်သုဒ္ဓတာဝိပဿနာဇန်တွေဝတိကောနိုင်တယ်လို့တဲ့မလေ့ကျင့်မဲနဲ့ဝတိကောတွေကောင်းတယ်အာလဲမီလီယောပေါ်စာဘာပါလဲအဲမီလီယောပေါ်စာဒါကြောင့်မလို့ကုသိုလ်ရှင်တွေကုသိုလ်တွေလုပ်ထားပါရဲ့လားနဲ့တရားတွေဖြစ်ကြပိဋကတွေဖြစ်ကြ ကုသိုလ်လုပ်တာပါတဲ့နဲ့တိရစ္ဆာန်ဖြစ်ကြကုသိုလ်လုပ်တာပါတဲ့ငရဲရောက်ဒါပဲငရဲကြရင်တော့မခံပါဘူးဒီမှာမကြီးကတတိကြီးတို့ပြန်တက်ပိတ်တာလေးဖြစ်ကြဆင်နှန်းနေတာတွေဖြစ်ကြဘာဖြစ်လို့လဲရောမင်းလျောဘောဆာဘုရားတရားတန်ခါဒါနသီလဘာဝနာမင်းလျောဘောဆာကြအဲမင်းလျောဘောဆာမှု နေပြီးတော့မမေ့မလျော့မပေါ်မဆဖြစ်အောင်တရားတွေများများနာရတယ်တရားတွေများများနှလုံးသွင်းရတယ်တရားတွေများများအားထုတ်ရတယ်တရားလည်းနာပေးရတယ်ကိုယ့်အကူကြီးစွတ်လို့မရဘူးတရားနာတယ်စာအုပ်ဖတ်တယ်ဒီလိုပဲကိုယ်ရနာတဲ့ပုဂ္ဂိုလ်တွေရေးသားထားတဲ့ဆရာတော်ဘုရားကြီးရဲ့စာအုပ်တွေဝိပဿနာဆရာတော်ဘုရားကြီးရဲ့စာအုပ် ဟိုကြိုက်တဲ့နိနာလက်ရှိရလေကိုကိုနဲ့တင့်တော်တာပေါ့ကိုနဲ့တင့်တော်တာလေးတွေဖတ်မှတ်တဲ့အခါကျဇွနိမန်လေးတွေလည်းပဲကျွမ်းကျင်လာဟောတရားတွေနာတော့ကျေးဇူးတော်ရှင်မဟုတ်ဆရာတော်ဘုရားကြီးဟောတဲ့တရားတွေနားလိုက်ရင်တောင်ပကကြီးအများကြီးမနွားတွေကြက်တွေလက်ကြောင်းတွေဖြတ်ကျွဲတွေလည်းဖြတ်တာဝက်တွေလည်းဖြတ်ကြ အဲ့လိုလက်ချောင်းသွေးတွေစီးကြတာသနာစရာပဲအဲ့လောက်အဲ့ဒီလိုတို့လည်းပဲလေပင်အပြတ်ခံလို့ကြာရရတဲ့သွေးတွေကမရင်မတွက်နိုင်ဘုဒ္ဓရာ40မှာရှိတဲ့ရေတွေကနည်းသေးတယ်တတ္တဝါဒုတိယကြာခဲ့တယ်သွေးတွေကဘုဒ္ဓရာ40မှာရှိတဲ့ရေတွေလည်းများတယ်တခြားတွေးကြည့်ပါရောကြောက်ဖို့မကောင်းဘူး တရားသမားမှကြောက်တရားမလိတယ်လည်းပြောတော့မကြောက်ပါဘူးဘယ်ရောက်ရောက်ထဲဟုတ်ရောက်ရောက်ဘုရားနာတော့အတိတ်တုန်းကလည်းပဲအလိခံခဲ့ရတာလေအနိုင်ကျင့်ခံခဲ့ရဓာတ်နဲ့အထိုးခံခဲ့ရတဏှပြစ်ခံခဲ့ရအမျိုးမျိုးသူများဗဇတ်ထဲမှာဓာတ်နဲ့ဓာတ်နဲ့သိခဲ့ရအခုပြန်စဉ်းစားကြည့်တယ်သိပါသိပါ ဝိဇ္ဇာအာကြီးတော့ဖုံးသွန်းထားတာဟုတ်ဗျအခုဘဝမှာကြည့်ရလားမိခင်ဝါငါမိခင်ရဲ့ပိုက်ထဲကနေကြီးကြီးကြက်ကြက်ကနေထွက်လာတာဒုက္ခတွေရောက်ခဲ့တာမှတ်မိသေးရဲ့ဘယ်မှမိမလဲဝိဇ္ဇာဖုံးတယ်ပရိသန်လေးနေပြီးတော့မရှိမစဒုက္ခရောက်ခဲ့တယ်ဆိုတာမထင်ရှားဘူးလားအမှန်မိသေးလားဆိုတော့မမိတော့ဖုံးတာဝိဇ္ဇာဖုံးတာပြီးခဲ့တဲ့ဒုက္ခတွေကိုမသိအောင်ဖုံးတာ ပြစ္ဆုတ်ပန်ဒုက္ခကိုမသိအောင်တဏှာကနှောင်ဖွဲ့တယ်ဒါတွေသမီးတွေဇနီးတွေခင်မွန်းတွေဟိုတွေအိမ်တွေရွှေတွေငွေတွေကြောက်တယ်ဗျာများတွေဘုန်းကြီးတွေလည်းကြောင်းနေပါတယ်ညာတွေနဲ့အာဒီနေ့ဟိုဒီနေ့ဒီလုံးလုံးလည်းပြန်ဟိုလိုဆိုမနက်ကဒီလုံးနေကင်းဟိုလိုညနေကြဟိုသွားအောင်ဟိုကလောက်အောင်မဒီကလောက်အောင်မလေးခေါင်းနဲ့ဝင်ကန်လေးအထိဘလူကစက်နေအောင်ခိုင်းတဏ တဏှာခိုင်းတယ်ယောဂီတို့ဘယ်လိုခိုင်းပါလဲနွားသားနွားပိုင်ရှင်လို့ပေါ့ဗျခိုင်းကောင်းတော့တခါတည်းနွားကိုပစိတော့နှုတ်တွေကြပြီးခြေကုန်လက်ပန်းကြအောင်ခိုင်းတယ်နွားရှင်နေလေညာတော်အဖြစ်ပြောပါတယ်ခိုင်းလဲခိုင်းသေးတယ်ဆဲလဲဆဲသေးတယ်ရိုက်လဲရိုက်သေးတယ်ဟုတ်တယ်မလားမလုံးနိုင်တဲ့အခါကျတော့ပဲကိုလိုက် လက်သယုံပို့လိုက်တသက်လုံးမလုပ်ကြွရသေးတယ်မလုပ်နိုင်တဲ့အခါကျတော့လက်သယုံပို့ပြီးတော့သတ်လိုက်အဲ့ဒါလည်းဆိုးတယ်တဲ့တဏှာအခုခိုင်းနေရတာပဲယောက်ျားရဲ့မိန်းမရှာထွက်အောင်ခိုင်းဒါပဲနဲ့လို့အခိုင်ပေါင်းအောင်မယ်မောရမောရပေါ်တာပဲမမောဘူးဆိုတာဖြစ် လောကကံရတာကိုဂုံတော်ယူနေသည်တန္တရာရှည်ဘက်အလုပ်တွေလုပ်နေရတာကိုဂုံယူနေရတယ်တဲ့များသောအားဖြင့်ဘယ်သူကချော့မော်ခိုင်းတဏှာချော့မော်ခိုင်းလူတွေမကဘူးသူယဟန်တွေကပါတယ်နော်ပရိယပရိပတ်တကယ်တော့မဲ့ဒီလေစားလိုက် နေ့နဲ့သုံးလေးထိုးလိုက်ဗီဒီယိုလေးကြည့်လိုက်ဆိုအဲ့ဒါတဏှာခိုင်းတာပဲအဲ့ဒါဖော့ပါလေတခါတည်းခိုင်းလိုက်တာမနာဒါဒီလိုဟိုလိုဟိုလိုလူတွေလိုမိုးလိုဆောင်းလို့မသာတော့သမီးတို့ဇနီးတို့အဲ့လိုလိုလည်းခေါင်းမရအောင်ကိုယ်တို့ကြတဲ့နော်မင်းတို့ခွန်ရရအောင်လုပ်ခွင့်ရလေအဲ့ဒါ တခါတည်းကိုစိတ်မချလည်းမချနဲ့ကျန်တဲ့သူစိတ်မချလည်းမချဖြစ်သွားသူကတော့မှထေရုတရားနဲ့ရမှာတော့ဘုလူကျင်ပြောပါတယ်အဝိဇ္ဇာကအတိတ်ကအတိတ်ကဒုက္ခတွေကိုအကုန်ပြီးဖုံးပါချတယ်ဘုံမေအခုကြည့်ပါလားဒုက္ခမှာတော့မှပရမရဒုတိယရမှာတို့မလို့ခက်ခဲတဲ့ကြုံချလိုက်နားလိုက် တကယ်ရေကိုမြန်ကြုံပြီးတော့ဒုက္ခတွေမရှိဘူးလားဗျာကြားလိုက်နားလိုက်ဟဲ့အာလာလာသာသူလာလာသာတွေလောက်ကြဟဲ့အဲကိုရောင်းကောင်လောက်ကြဟဲ့အဲဒီနေ့မရတဲ့ဆိုတော့တွေ့ရအသတိပေါ်မြအားထားဖြစ်ကြပါဖြစ်တဲ့နဲ့ဖြစ်ကြသားတဲ့သမီးတွေနဲ့ရှုပ်ချက်ခအမလေးလွမ်းညာဆွေးကြနေရည်ကြကြယူထားကြပြေဆုံးကြတော့ပြီးရောပါမောတဏှာလဲသားတာကိုပြောပါတယ် အဝိဇ္ဇာကဒုက္ခတွေကိုသုံးတာဘယ်လောက်ဖျားဖျားဘယ်လောက်နာတာဆေးရုံတက်တုန်းကဖျားဖျားဖျားဖျားဆေးရုံဆင်းလာတယ်ကြတော့ဖျားမေ့ပြီးပါဘူးမေ့သွားတာပဲဟောဆေးရုံတက်တော့ဖျားဖျားကရုပ်လည်းဆေးရုံမေ့သွားကြကြံတဲ့သူတွေလည်းရှိပါလားများသောအားဖြင့်ဟိုအိမ်မှာနာရီတွေရှိတယ်ဆိုပထမတော့လောလောဆယ်ဆယ်နောက်ပိုင်းရတော့မေ့သွားတာတရားအထုတ်ဖို့ကိုမရဘူး များသောအားဖြင့်လေဝိဇ္ဇတနာရဲ့လက်ချက်ပြင်းထန်မှုလားဗျာကဲအဲ့ဒါတွေထားပါဦးဒါတွေမရတွေဆိုတော့ထားလိုက်ပေါ့သာသနာ့ဘောင်ဝင်လာတယ်အကုန်လုံးစွန့်လွတ်ပြီးတော့ဝင်လာတယ်ဒီထက်ရသန္တာရဒုက္ခတော့မောဒနာထာယပပ္ပဇံဥပသံဝရထက္ခထက္ခထက္ခတခါလဲအုံလုံးဘသူဆိုပြီးတခါလဲဝင်လာလိုက်ဒေရှာဆုံးမတာပဲ သတ္တငါကြောင့်သိတ္တမြောင်းမှာထိုင်ပြီးတော့ကျိုးစားအားထုတ်သတ္တငါကြောင့်သိဒီလေးပါးနဲ့အားထုတ်ကိလေသာကိုတိုက်ပွဲဝင်မယ်ဆိုပြီးတော့အံအံကျိတ်ပြီးတော့ဝင်လာတယ်ဒီလဲကြတော့ကိလေသာတွေခရကျွမ်းမဟုတ်လိုက်ကျုံလို့နေလိုက်တာကျုံနေလို့ပြီးတာကွာဆိုတော့ဘုရားဆရာဆရာသမားတွေပြောတယ်မလေးသာဘူးဘုရားဆရာဘာပြောပြောအလေးလေးနေမှာပဲ အဲ့ဒါများဘူးလားအဲ့အဲ့တော့သတ္တဝါတွေဖရာတနာတယ်နှကောင်းနှမ်းတဲ့လေရလည်းကြည်တေတော့တေတော့ဒုက္ခရောက်တော့မှာပဲတေရဖြစ်တော့မှာပဲမရေရောက်တော့မှာပဲလက်တွေလည်းသိတယ်ပုဂ္ဂိုလ်လူပုဂ္ဂိုလ်မြတ်တွေလည်းသိတယ်တနာလုံးအားကြီးလို့ဖရာအလားမော်ကြီးညာသူတို့ကိုယ်တိုင်နိဗ္ဗာန်ကိုရွှတ်ဆိုသွားလို့ရသူတို့တမာတိတွေကသင်္ချေနန္ဒတမာတိတွေ တကိုးတွေလည်းပြည့်စုံတော့မသွားနိုင်မေလျောပေါ်စားတဲ့ဒုက္ခတွေကိုတဏှာလို့ဘူညီဆောင်ရှောက်နေရဟုတ်လားမျိုးမျိုးတတိပေးရတော့ဟိုအနဲ့တတိပေးတရားနဲ့တတိပေးအလိုပဲတတိပေးတတိပေးပေးထုံပေးပေးအကောင်ကြီးတွေတို့ထုံပေးပေးနဲ့ထုံပေးပေးဆိုတာဘာကောင်လဲပဲနွားနွားကြီးဆိုတာဘာမှမသိဘူး ထုံပေပေမျက်စားဖို့ပဲသိယောဂီတို့တရားသဘောပြောနေတယ်ဘုရားယဟန္တာတွေပြောပေါင်းလေကမင်းတို့တရားတွေအားထုတ်ကြမင်းများအားထုတ်ကြကျူးသားကြအားထုတ်ကြကျူးသားကြအားထုတ်ကြဘယ်ဆရာတော်ပဲဖြစ်ဖြစ်ဟောနေတာဟောနေတာပဲလူဆရာတွေကလည်းဟောတာပဲသီလရှင်ဆရာတွေလည်းဟောတာဇာဟုတ်တွေကလည်းပဲအားထုတ်ဖို့ရေးထားတာဒါပြင်းနဲ့ထုံပေပေပဲ ရဲကျင်တာရေးတယ်သူတတော်ငါနားတယ်သေးတယ်ဆိုပြီးတော့ထုံးပေးပေးပဲအဲ့တော့ဩနာတိဒုက္ခဒီမှာလွတ်ပါတော့ဘယ်ကိလေသာမလွတ်ရင်ဒုက္ခဘယ်တော့မှမလွတ်ကိလေသာကလွတ်မှဒုက္ခလွတ်တာလေကိလေသာကပြောကောင်းတယ်အလှက်ပတ်ကောင်းတယ်နော်လိန်လေကောက်ဖြစ်တဲ့နေရာမှာဘိုးဆွဲတယ် ဒါနမလုံးနဲ့လို့အတင်းမတားပါဘူးလို့လို့လို့ဒါပေမဲ့နောက်ကလိုက်ဒါပေမဲ့မင်းအခုချိန်ရင်ဘာမင်းပြဿနာတွေပါခင်ဗျာကိုရှိရချိန်ခါကောင်းမဟုတ်ဘူးနောက်မှနောက်လာမှလူပါလားမဆွဲပြလိုက်တဲ့ခါတော့တော့မလို့ဖြစ်တော့ဒါပေမဲ့ဆိုပြီးလုပ်လိုက်တာမြန်မြန်လူလို့ရတဲ့ဟာကိုမြန်မြန်လူလူနောက်မှနောက်မှနောက်မှနောက်မှအဲ့လိုဖြစ်သွားတာနေများဘူးလား သီလဆိုလည်းပဲလည်းပဲဥမတော်မှာသီလဆောင်နိုင်မယ်ဆိုပြီးတော့သီလလည်းမဆောင်နဲ့ဘာဝနာပို့ဆိုးပေါ်တယ်မင်းမကုသိုလ်တွေအများကြီးရှိရပဲပါပွားเสียလို့လေမင်းသူများတော်ဟောနေကြတယ်ပါကြောက်เสียလို့လေဘဒုရယမြောက်ပြီဝိသဒနာကဦးဇင်းတို့ဟောနေတဲ့ပုံကိုယ်တွေကိုလည်းပဲဝင်ပြီးတော့နှောက်တာပဲအဲ့လိုကြီးလုပ်เสียမလို့ပါဘူးမင်းလုပ်ထားတဲ့ကုသိုလ်တွေအနည်းတာမဟုတ် သူပြောတာကရောငါးပါးမဟုတ်ဘူးနော်ပြောတယ်ဝိဇာတဏပြောတာကိုမယုံမှနဲ့ဘယ်လိုပြောတာကိုယုံမှမြတ်စွာဘုရားဟောတာကိုယုံမှမြတ်စွာဘုရားဟောတဲ့တရားနဲ့ကိုယ်စိတ်နဲ့ကြိုက်ကြည့်ဒါတော့ရင်ချင်းရှိတယ်မြတ်စွာဘုရားမမေ့နဲ့မပေါ်နဲ့ကျူးသားကြဘုရားဟောတာမလားအဲမလန်းသွားတာမေ့သလားဟိုဟိုယောဂီတွေပြောပြောနေတယ် အခုဒီမှာတရားနာဖို့လာတယ်တဲ့ရှုမှတ်မှုပါရဲ့လားကိုမတ္တရတပါရဲ့လားနေတိုင်းဆွမ်းစားနေတဲ့လူတွေကိုထားလိုက်ရှုမှတ်မှုပါရဲ့လားเจ้าမှနာနေတယ်ဘာထူးတယ်လည်းလုံးစရာပြင်ဆွမ်းလည်းမခံရတရားရှုမှတ်ရဲ့လားကိုဘကိုမေးဖို့ပြောပါတယ်အဲ့ဒါစိတ်ကူးရင်ပြီးတော့ဟိုတော့ဒီလိုဟွာလေးနှိပ်တရားလေးနှိပ်ဆိုရင်ဘုရားသခင်နားထောင်တာရောက်ပါ ရားကတော့ဘာမှဖြစ်ဘူးပုဂ္ဂိုလ်ပုဂ္ဂိုလ်မြတ်တဲ့သူတို့ကလည်းသူတို့ဒိဋ္ဌိသူတို့တကောနဲ့သူတို့ကသူတို့ပြည့်စုံကိုမလို့ရင်ကိုပဲခံမှာနော်အနတိလဘာဝနာကိုမလို့ရင်ဘယ်လိုပဲခံအဲကိုပဲခံမှာအဓိကဘာဝနာအရေးကြီးဆုံးဝိပဿနာအလုပ်မလုပ်ရင်ဝိပဿနာအလုပ်မလုပ်ဘူးဟေးဆိုရင်ယောဂီတို့အာဟုသူတွေ အာဒုဒရိုက်တွေပါလေအကြီးကျယ်ဖြစ်မှမပြောသေးပါလောလောဆယ်ဘာဖြစ်မှထင်လဲဣရိတာတွေဘာရင်ဖြစ်မှလဲဣရိတာတွေသူများအသက်သွားတာမှသူများသားများသွားပြမမှဖြစ်တာမဟုတ်ဘူးဗျနေနိုင်ဖြစ်တယ်မလားအဲကိလေသာတွေဖြစ်ပါများတော့ဗာမရတော့တမာတိများတော့ အာပညာမရဘူးဆိုရင်အပယ်လေးပါးတကပိတ်ပါတော့ဒါပေမဲ့စိတ်မချဘူးပေါ့ကိုယ်အချိန်လေးတနေ့တနေ့တနေ့တနေ့ကုန်သွားတယ်နောက်၄၅နှစ်နေရပါအောင်မယ်၁၀နှစ်နေရပါအောင်မယ်ပြောလို့ရပါဖြတ်ဆိုသေးတော့တယ်ကိုယ်မှမညံပုံညာနဲ့မရစိတ်တည်ငြိမ်မှုလည်းမရှိသေးဘူးနှလုံးလည်းမသွင်းတတ်ဘူးဆိုလို့ရှိရင်ဘယ်ရောက်ပုံများ ကုသိုလ်ကောင်းမှုတွေရှိရင်မရဲတော့မကြဘူးပေါ့ဗျာပိဋ္ဌာတွေပါတယ်ဖြစ်နိုင်တယ်အဲ့ဒါကြောင့်မလို့ဩသံဃာတော်ကြီးနဲ့ကြုံလို့မပြီးလို့ဝိပဿနာတရားတွေအားထုတ်ဖို့အချိန်နဲ့ချိန်ခါပေးတော့အဲကဘာစိတ်ကြီးတွေဖြစ်လာရင်ထုတ်ဖို့လွယ်ပါချိန်နဲ့ချိန်ခါပေးနေမလားအဲဆုံးမခံရတော့လည်းပဲအိုးနိုင်ငံခြားအလူရှင်တွေကလူကြမြန်မာနိုင်ငံလူကြဟောလူကြတရားလူကြ ဘယ်အတွက်ယူရပါလဲအဲ့ဒါမေ့ရအဲ့ဒါကိုမေ့လေရငါဖုံးငါကံလည်းရတယ်အောင်းမေ့ဘာလို့ဘုရင်ဆောင်းရောက်တဲ့လက်တွေအများကြီးပဲဒုက္ခရောက်မှာဆိုလို့အဲ့တရားအားထုတ်ဖို့လူထားတာကိုကအာမထုတ်ပဲနဲ့ရောင်းတောင်းပေါင်းတောင်းနဲ့အချိန်ချုံရင်ဘလူကိုဖြည့်ဆည်းရရောက် ကိုယ်ကိုယ်ကိုဖြည့်စည်းတာကိုယ်ကိုယ်ပိုင်ချင်းတွေကုန်ပြီလေဥပမာတော့ဂျန်ခဲ့တယ်လားကုန်သွားပြီအဲ့ဒါပြန်ယူလို့ရပါကဲမနေ့ကလည်းကုန်သွားပြီကဲဒီနေ့အဲ့မနေ့ကအချိန်ပြန်ယူလို့ရပါအဲကိုယ်ကိုယ်ကိုဖြည့်စည်းတာပေါ့ဒီအချိန်နဲ့အကြာကြီးရင်းမှဝိပဿနာဉာဏ်တက်တာဘုံတိုင်းနဲ့တက်တာမဟုတ်ဘူးရောဟောကောင်းတဲ့ဘိန်းနဲ့မှတ်တယ်သဘောနဲ့ဘိန်းနဲ့ ထိုင်နေထိတယ်အဲ့မှာမှတ်လို့ရတာရှိတယ်မရတာရှိတယ်ဆရာသမားကိုရှောက်ဆရာတွေရှိတယ်ဆရာသမားပြောတာနားထောင်ပြီးတော့ဆက်မှတ်ရတယ်ခဏခဏတရားတွေဟောပြမယ်လို့ကိုကမလေးစားရင်ဆွနိမန်တွေမကြွညက်ဖြစ်တဲ့ယုံနာချုပ်ပြဟံဧကံရှုရမိခဏခဏကြားဘူးနော်ဟုတ်တယ်မလားဖြစ်တဲ့ယုံနာချုပ်ပြဟံဧကံရှုရမိဖြစ်တိုင်းယုံနာ ချုပ်ပြက်ဟန်ဖြစ်တိုင်းလေရောပေါ်တိုင်းပေါ်တိုင်းဖြစ်တိုင်းဆိုတာဘာပါလဲယုံနာအဲသဘောတွေမာရသဘောတွေပြောတဲ့သဘောတွေပြောတဲ့သဘောတွေဟေးတဲ့သဘောတွေကြားတဲ့သဘောတွေနားတဲ့သဘောတွေစားတဲ့သဘောတွေစိတ်ထိုးတဲ့သဘောတွေဝမ်းသာတဲ့သဘောတွေဒီခန္ဓာကိုယ်ကြီးကယုံနာယုံနာလို့တော့မအော်ဘူးစာအုပ်ထဲမှာယုံနာရေးထားတာ ခန္ဓာကိုယ်ကြီးပြောတာတော့သဘောပြောတာအခုကြားသိတဲ့သဘောလေးမပေါ်ဘူးလားပေါ်ပါဘူးအဲ့ဒါယုံနာဘောဗျအတန်ကယုတ်ကြားသိတဲ့စိတ်ကဟောယုံနာနေပေါ်ဘူးလားဗျာပေါ်ပါဘူးယုံနာပေါ်တယ်ယုံနာဖြစ်တယ်ပေါ့ဗျာဒါပေါ့ပေါ်ရင်ယုံနာချုပ်ပြက်ဟန်ချုပ်ပြက်ဟန်ချုပ်တာပြက်တာတော့ကြကြလန့်လန့်မမြင်သေးဘူးဘောခင်ကညာမမရောက်သေးတာ ဒါပဲနဲ့ချုပ်ပြက်သွားတယ်လို့စိတ်ကိုဘာလုပ်ထားအဲ့ဒါရှုနိမန်လေးပဲဗျမစားတဲ့နဲ့ဆိုလို့ရှိရင်ဗရမတရာအရင်တေဟောအာပါဠိတွေအရင်တေဟောနောက်မှတခါအနဲ့နောက်မှအထိပ္ပယ်စသည်အပြင်အရှင်းနဲ့အရှင်းနဲ့အရှင်းချင်းလွယ်ရကနေခက်ရအဲ့ဒီလိုပဲတရားမှလည်းဒီတိုင်းပဲကိုလို့ကျင်တယ်လို့စွတ်လို့လို့မရဘူး ချက်ချင်းကြီးအပြည့်ကြီးကိုမမြင်ဘူးချက်ချင်းကြီးပြတ်သွားပြီသိတယ်ဆိုတော့အဲ့ဒါခံမှန်းတာပေချာသိတာထုတ်သွားတဲ့ပြက်သွားတဲ့သဘောကိုစိတ်ကခဏခဏညှို့အောင်အမညှို့တတ်လို့ရှိရင်စိတ်ထဲကနေပြီးတော့အနိစ္စတင်တာဩပြက်သွားတာအကုန်လုံးပြက်ကုန်မှလားပြက်ကုန်တဲ့သဘောကြီးနည်းနည်းပါပါပေါ့နည်းနည်းပါပါနှလုံးသွင်းလိုက်ရိုးရိုးမှတ်တာမှတ်လိုက်နည်းနည်းပါပါနှလုံးသွင်းလိုက်ဘာဖြစ်လို့အဲ့ဒီအပြက်ဘက်ကိုနှလုံးသွင်းရလဲဆိုတော့ မှတ်နေတဲ့တခါလေတန်တရားတွေဝင်လက်သောတာပန်မှဖြစ်သေးတာဟုတ်ဗျာဒါကြီးမှတ်နေလို့ဘာထူးမှလဲဂုံတော်ပွားတာမှကောင်းတယ်အဲဓာတ်တွေပရမတ်တွေစာအုပ်ကြီးတွေရေးရတာကြည့်အဲ့ဒါတွေတက်ခွဲတာမှကောင်းတယ်သူကလည်းလည်းသူပဲသူဟာလည်းသူတရားတရားတော့ဂုံကောင်းတာတရားတွေကိုရှုမှတ်နေတာပထမအုပ်ဆုံးတဘာဝလက္ခဏာသိအောင်ဖြစ်တဲ့အတိုင်းအရှိကိုအရှိတိုင်း ပေါ်လာတာကိုပေါ်လာတဲ့အတိုင်းရိုးရိုးလေးသိအောင်ကြိုးစားမာရာကိုမာမန်းသိအောင်လောက်တာကိုလှုံမန်းသိအောင်နာတာကိုနာမန်းသိအောင်သူ့ပေါ်တဲ့သဘောအတိုင်းလေးရှုမှတ်တဲ့အခါကျတော့အော်လှုပ်တဲ့သဘောတွေမာတဲ့သဘောတွေပြောတဲ့သဘောတွေဆိုတော့ပရမတော့ဘိုက်တို့ခါတို့ရင်ပတ်တို့တင်မတို့ပေါင်တို့ပြည့်ညတ်တွေပေါ်ရောက်တယ်အစ နောက်ပိုင်းမှာအကောင်းလာတဲ့အခါကျတော့ဘိုက်တွေတင်မတွေခေါင်းတွေခါတွေမရှိတော့ဘယ်ပေါ်ရောက်ပုံစံတဲ့သဘောလေးတွေမာတဲ့သဘောလေးတွေပြောတဲ့သဘောလေးတွေဘူးတဲ့သဘောလေးတွေအေးတဲ့သဘောလေးတွေအဲ့သဘောဆိုတာသဘာဝလက္ခဏာဩပင်ကိုတိတံသဘောလေးမာတဲ့သဘောကလည်းမာပြောတဲ့သဘောကလည်းပြောနှုတ်တဲ့သဘောကလည်းနှုတ်ဩခန္ဓာကုမာတိသဘောတွေပဲရှိတာပဲမာတဲ့သဘောပြောတဲ့သဘောတိတဲ့သဘောနှုတ်တဲ့သဘောတိတဲ့သဘော ဆူတဲ့သဘောသိတဲ့သဘောတောင်းတဲ့သဘောသိတဲ့သဘောအော်မာရရီပြောတာတွေပူတာတွေအေးတာတွေနဲ့သိတာနဲ့ဒါပဲရှိလှုပ်ရှားတဲ့သဘောရဲ့သိတဲ့သဘောရဲ့မာတဲ့သဘောရဲ့သိတဲ့သဘောရဲ့တောင်းတဲ့သဘောရဲ့သိတဲ့သဘောရဲ့အေးတဲ့သဘောရဲ့သိတဲ့သဘောရဲ့နာတဲ့သဘောရဲ့သိတဲ့သဘောရဲ့သဘောလေးတွေကိုကြာကြာနာနာသိဟောင်းဟချင်လည်းမပါတော့ဘူးပြောရင်ပြဉ္ညာတွေကိုကြော်လွန်သွားတယ် ပြဉ္ညာတွေကိုကြော်လွန်ပြီးတော့ပရမတ်ရှိရောက်ပြဉ္ညာတွေကိုကြော်လွန်ကားပြီးတော့ဟုတ်လားပရမတ်ရှိရောက်တဘာဝလက္ခဏာအဲ့တဘာဝလက္ခဏာကိုသိမှဘုဘကတာမညာလက္ခဏာကြတယ်မညာဘုံညာရသည်ထိသွားတယ်တဘာဝလက္ခဏာမသိသေးပဲနဲ့ဟောအနိစ္စတညာဒုက္ခတညာဆိုတာဝကဉာဏ်တွေအားကောင်းတဲ့ကုသိုလ်တွေရချက်ချင်းကြီးမညာဘုံညာမရနိုင်သေးဘူး ဘာလို့ကောင်းခါခြင်းလက်တွေအနိစ္စပဲဒုက္ခပဲအနတ္တပဲယောက်ျားတွေမိန်းမတွေအနိစ္စပဲဒုက္ခပဲအနတ္တပဲဆိုတော့ပြညာအနိစ္စဒုက္ခအနတ္တတွေဖြစ်မနေဘူးလားအဲအဲ့တော့ပရမတ်သဘောရောက်အောင်လို့ပေါ်တိုင်းပေါ်တိုင်းပြစ္ဆုတ်ပံတဲ့တဲ့ရှုမှတ်ပါဆရာတော်ကြီးမြတ်စွာဘုရားဟောထားတာကိစ္စနာဝကိစ္စမိတိပဇာနာနိတိတောဒီတောမိတိပဇာနာနိတိနောနိတိနောမိတိပဇာနာနိထိုင်ထိုင်တယ်လို့သိ ရန်ရတယ်လို့သိသွားရင်သွားတယ်လို့သိဆိုတာအချို့ကလည်းပဲကတိကတ္တနဲ့ခလေးတော်မသိတယ်ခလေးသိတာနဲ့ယောဂီသိတာနဲ့ဒုမခလေးသိခွေးသိတယ်တချို့ကအလုံးမလုံးဘူးတဲ့အာလူသမားတွေအဲ့ဒါခလေးသိခွေးသိကိုယ့်ဘာကိုယ်သဘောမကျရင်ကိုကြိုက်တဲ့နည်းနဲ့ကိုမှတ်ပေါ့ကိုယ်သဘောမကျရင်သူများနည်းကိုရှောက်ဘူးတော့နှိမ်ရယ်ဆိုလို့ရှိရင်ဘုရားတရားကိုနှိမ်ရမရဘူးလား ကလေးသိကိုယ်သိနဲ့ယောဂီသိနဲ့တူပါတခြားသိပဲဗျကိုယ်ကငါသွားတယ်သိရင်သိမှာပဲငါသွားတယ်ကလေးကလည်းငါအိတ်နေတယ်ငါထိုင်နေသိရင်သိမှာယောဂီသိတာအဲ့ဒီလိုသိတာဟုတ်ရဲ့သဘောတရားတွေသူသဘောသူဆောင်တယ်လှုပ်တဲ့သဘောကလှုပ်တယ်သိတယ်သဘောကသိတယ်တောင်းတဲ့သဘောကတောင်းတယ်သိတယ်သဘောကသိတယ်သွားတယ်ဆိုလှုပ်ရှားတဲ့သဘောရသိတဲ့သဘောရရက်တယ်ဆိုရင်တောင်းတဲ့သဘောရသိတဲ့သဘောရ ငါတွေသူတို့ယောက်ျားတွေမိန်းမတွေငါတွေငါဥစ္စာတွေပါသေးရဲ့အဲ့ဒီလိုမြေကြီးနဲ့ကောင်းငင်ဘက်ကကွာခြားတဲ့အဲ့ဒီကိုသွားနိုင်ခရစ်တိခွေတိအဲ့လားအလုံးမလုံးတဲ့ပုဂ္ဂိုလ်အလုံးမလုံးတဲ့ပုဂ္ဂိုလ်တွေသူများကိုကဲ့ရဲ့ကိုလို့စိတ်ကူးနေတဲ့ပုဂ္ဂိုလ်အဲ့ဒါမညံပုံညံမရမ်းတဲ့ပုဂ္ဂိုလ်တွေအဲ့ဒါသူတော်ကောင်းတရားကိုလာကဲ့ရဲ့မရဘူးပြောပဲရှိတယ် သိနေတာဒီကပေါ်တိုင်းပေါ်တိုင်းသဘောသိသဘောတွေပဲသဘောတွေဩသဘောတရားသဘောတရားတွေပူလိုက်ရေးလိုက်မာလိုက်ပြောလိုက်အာပူလိုက်ရေးလိုက်မာလိုက်ပြောလိုက်လှုပ်လိုက်ရှားလိုက်အဲ့လိုသဘောတရားလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းပြောင်းနေပါလားလို့ရွှေမှန်ရဲ့စိတ်ကညွတ်ညွတ်စိတ်ကညွတ်ညွတ်ပြရစိတ်အလုပ်တွေတော့ရောရလို့မှတ်တာကတော့ ရှုမှတ်ပွားများတာအဲ့လိုညှို့ညွတ်ပေးတယ်ဆိုတော့မနတိကာရသဘောနဲ့ဆိုင်ဥမာယောဂီတို့ဥပမာလေးပြောမှာဥပမာနဲ့ထင်ရှားယောဂီတို့ဆွန်းစားတယ်ဆွန်းစားတဲ့အခါကျတော့ငါးလေးပါးလေးယူရက်ပြီးတော့မစားဘူးလားငါးလေးပါးလေးစားရင်လည်းစိတ်ထဲကဘယ်လိုတွေးလဲအယိုးများပါမလားရှုမှဆိုလို့ဂယုဆိုင်မှာပဲပေါ့လား စားတာစားနေတာနော်ဝါယူလိုက်တရားယူလိုက်ထဲလိုက်ဝါလိုက်ဒါမလဲအယုတ်ပါမှာဆိုလို့ဝါရင်းနဲ့တတိထားစေဤလုံးတွေပြောနေတယ်အယုတ်လေးနဲ့ဝါမိတာနဲ့ထုတ်ဒါမျိုးချလိုက်ဆုသွားမယ်လေဝါတာရောပြည့်ဝါရလည်းမပြည့်ဘူးဝါမျိုးချလည်းအယုတ်ထုတ်တာလည်းထုတ်တာနောက်တစ်ခါထပ်ထဲတာထဲတာ စိတ်လုံးကအမတန်မြန်တယ်အဲ့တော့အမှတ်တာပဲတိုင်းနဲ့တိတဲ့တိုင်းပေါင်းနေပိနေပေါင်းနေပိပေါင်းနေပေါင်းနေပေါင်းနေပိနေပိနေပြတ်သွားပါလားနှလုံးသွင်းပြီးမှတ်တာတော့အပြတ်မခံဘူးမှတ်တာဇက်တိုက်မှတ်နေရမှာနော်ယောဂီခုပဲထိုင်ပြန်ပြီကြာကြာလည်းမထိုင်နိုင်တော့ကြာပြန်ထပြန်ပြီဟုတ်တယ်မလားလွန်ကြုံ3နာရီ4နာရီပေါ့ဗျာ3နာရီ4နာရီပြန်မထဘူးလားအကျမ်းသာအကျမ်းအားသာအဖြစ်ပြောပါတယ်ယောဂီ တော့ကြလမ်းလျှောက်ရပြန်ပြီတော့ကြမတ်တက်ရတော့ကြထိုင်ပြန်ပြီတော့ကြပြန်ထရပြန်ပြီတော့ကြတုံးလုံးလှည့်ရပြန်ဘာဖြစ်နေရောပြောင်းပြောင်းနေတယ်ပြက်နေတယ်ဉာဏ်သာအဖြစ်ဉာဏ်သာအဖြစ်ရုပ်ရစပြီးတော့ထိုင်တဲ့ကိုယ်တွေကဒလကပြောင်းနေတာထိုင်တော့ထိုင်နေတာပဲဖောင်းလိုက်ပိန်လိုက်ဖောင်းလိုက်ပိန်လိုက်ဖောင်းလိုက်ပိန်လိုက်ဖောင်းလိုက်ပိန်လိုက်ဘာဖြစ်တရား အဲအဲ့ဒါကိုသိသိသဘောတရားတွေပြောင်းနေတယ်မညာပုံညာရမယ်လုပ်ငန်းတော့ရောရေးကြည့်တဲ့လုပ်ငန်းဒုတတန်နေအလုံးကဟိုဘာလို့စပါးဆိုင်တာတို့ကွန်ဆိုင်တာတို့အာကြံဆိုင်တာတို့အာစမှုလမှုတွေလုပ်တာတို့အမျိုးမျိုးပဲလောက်ခက်ကင်နဲ့ဒါရသမီးစီပွားရေးတွေမညာပုံညာမရဘူးအဲ့ဒါစီပွားရေးပဲရ အခုလောက်တာခန္ဓာကိုယ်ရဲ့အရှိမှန်သဘောတွေကိုသိအောင်လုပ်ဟုတ်လားတော့ကြလို့တော့ကြလို့ပြန်ပြီတော့ကြတောင်းပြန်ပြီတော့ကြနာပြန်ပြီမဆိုင်ကလေးတွေကောင်းမှလည်းတော့ဖြင်းဖြင်းတဲ့တခါကျသိမ့်ထားရောက်เสียမလို့ဘူးတဲ့အဲ့ဒါပီတိဖြစ်တာဟုတ်လားအဲဒါလည်းထားတယ်အဲ့ဒါမှလိုက်မြန်နေမြန်နေကလေးပြီးတော့မှလည်းမြန်ရတဲ့ဟာမှဟောပြက်သွားတာပဲအဲ့ဒါခါတည်းရရွှေမှန်နဲ့လှုပ်တယ် ဖြည်းဖြည်းရင်းလိုက်ပုံမှန်လေးပဲမှရင်းနေရင်းနေဟာနောက်ကျတော့အယမ်းမြန်လာတယ်အချို့တချို့ပြောပါတယ်မြန်လာတဲ့အခါကျကိုယ်လည်းလိုက်မြန်မြန်မမရပိုဆိုးသွားတယ်ဟဟလားအဲဒီတော့သူမြန်နေအသားလေးပဲတင်မနဲ့အောက်မှာထိနေတာလေးကိုထိတယ်ထိတယ်ပုံမှန်လေးမှဟိုကမြန်မြန်ရင်းနေကိုယ်မြန်မြန်လိုက်ရင်းပြီးမမဘူးနော်အောက်မှာထိတယ်တိုင်းနဲ့ထိတယ်ပုံမှန်လေးဒါမှမဟုတ်ဖောင်းပိန်ကြရင်လည်းဖောင်းနေပိန်နေ ကြောက်เสียမလို့ခဏအာရိမ့်တာတော်တော်ရိမ့်နေဆိုတယောက်ခုနဲ့နိုင်ရန်လေးနဲ့ထိတာဒါဦးဇင်းတို့လည်းဖြူဖူးတာအာသဘောဝိုင်းတယ်လို့ပဲရိမ့်နေကြတခါတည်းကိုဘယ်တက်တက်ကြီးဘလူကရိမ့်နေမလဲတောင်းတောင်းတင်းတင်းငြိမ်ငြိမ်လေးနေချင်တာဝါယောဒများတဲ့သူကရိမ့်တာပဲအနတ္တလေးရောရဟိုဖြစ်စေခြင်းတို့ဖြစ်ရဘလို့ဖြစ်ပါလဲ အဲ့ဒါခန္ဓာကိုယ်ကြီးကဖော်ပြခန္ဓာကိုယ်ကြီးကအနတ္တကယောက်ျားလေးမိန်းမလေးငါဟာလေးငါကိုယ်လေးငါကောင်းငါလက်ဒီပိုင်ရလားဘယ်လိုချင်းပြောပါမရင်းနဲ့မလုံးနဲ့မိန်ပေးကြည့်ပါလားရရအဲ့အစိုးမရဘူးလားမထင်ရှားဘူးလားဗျာအမလေးအနတ္တမှန်လိုက်တာသွေးထွက်အောင်မှန်တာတပိဓမ္မာအနတ္တလေအဲ့ဒါရေးရတယ်လို့ချင်းအရန်ရေးနေတယ်ဆိုလို့ချင်း နိုင်ရလေးနာပါပြင်မှီးပြီးတခုကိုင်မြေပြီးတော့ဒီခပ်ပေါင်းတာပိန်တာလေးရထိုင်တာထိတာလေးရကိုကြိုက်ရလေးကိုဖြည်းဖြည်းပုံမှန်လေးမှနောက်ကြပျောက်သွားတာပဲကြောက်စရာမလိုဘူးဟုတ်လားဟောယောဂဝေဒနာတွေရတယ်နည်းနည်းလေးရှိမှလိုက်တဲ့အခါမှာပို့ပြီးထင်ရှားတယ်ပြောရတော့ကိုယ်တိုင်တွေ့နေတာပဲဒီတိုင်းသွားလာပြောဆိုနေတဲ့အခါမှာအောင်တာတို့နာတာတို့တိုက်တာတို့ယူတာတို့မထင်ရှားပျောက်နေတယ်လို့ နည်းနည်းလေးသမာဓိရလာလည်းအဲ့ဒါပေါ်လာအဲ့ဒါကြောက်ပြီးတော့ကိုယ်ကစက်မှတ်မှဘူးဆိုတော့ဖြုတ်လိုက်လို့ရှိရင်နောက်တစ်ခါထိုင်လဲပေါ်အောင်မှာနောက်တစ်ခါထိုင်လဲပေါ်အောင်မှာအဲ့တော့ကြောက်เสียမလို့ဘူးခန္ဓာကိုယ်ကတရားပြဟာလားဩခန္ဓာကိုယ်ကဒီယောဂါတွေအစိုးရတရားရှိတယ်ယောဂီတို့ကဟိုပြောတရားပြောအာယုန်တွေကများနေတော့ထဲထဲမှာဖြစ်နေတာဘုံတော်မသိပါဘူး အခုဖျားတဲ့လူမျိုးဆိုဟိုသိတာငြိမ်ပြီးထိုင်ကြည့်ငြိမ်ပြီးထိုင်ကြည့်ဘယ်ဟာထင်ရှားမလဲဖျားပြောက်သွားရင်ဘာကြံလဲရေမြေမောင်းမှာကြက်တာတွေချောင်းဆိုးကျင်တာတွေပေါ်ဘူးလားပြောရလို့တကယ်အားထုတ်ကြနော်တကယ်အားထုတ်ကြတကယ်တရားဆိုတာတကယ်လို့မှတကယ်သိတာတကယ်မလို့ပဲခံမှန်းပြောလို့မရဘူးတကယ်လို့ကြ ဘုဒ္ဓံမဟာကြီးလို့ပြောနေနော်မဉ္ဇဉ်ပုညာရနိုင်လို့ပြောနေတာမဉ္ဇဉ်ပုညာမရနိုင်မပြောဘူးလေကုန်ခံပြီးတော့လားမဉ္ဇဉ်ပုညာရနိုင်တယ်ရှူရင်းမှန်ရင်းနဲ့ကိုချုပ်ပြီးတော့မဉ္ဇဉ်ပုညာရနိုင်ဒီနည်းရဟလားအဲ့လိုကြည့်ပါလားခန္ဓာကိုယ်ကကြက်ပြီးပေါ်တာချောင်းတော့မဆိုးဘူးပေါ့ဗျာခန္ဓာကိုယ်ရဲ့အတွေ့အသတ္တမှာဖြစ်နေတဲ့ဝေဒနာတွေ တမာရီလေးနည်းနည်းရတာတော့ထေရှားဥပမာဆိုပါတော့ရောရေမြောက်နေတော့အထဲထဲမှာခရိပ်လေးတွေငါးလေးတွေရှိတာတော်တော်ပြပါအဲ့ဒီလေးကအနေထိုင်ပြီးကြီးပြီးတော့အော်ဟိုနေရာမှာခရုဟာဒီနေရာမှာငါးလေးဟိုနေရာမှာကနန်းလေးတွေ့အောင်လာရောဥပမာဥပမာပြောတာပါဒုစိတ်တွေကတောင်းမြောက်မြောက်ရောက်ရှေ့ရောက်နောက်ရောက်တောင်းမြောက်မြောက်ရောက်ဖြစ်နေတော့ခန္ဓာကိုယ်တော့မှ ဖောက်ပြန်နေတာကိုမသိဘူးကိုသိကျင်တာအပြင်မဲ့သိကျင်တာဘယ်နှစ်ပါလို့ဘယ်နှစ်ပါလို့ရမယ်အာကထိန်နီးလာပြီအာဘယ်လိုဘယ်နေရာမှာပါသမန္တထုတ်အောင်လားအာရှုံတလန်းနေဖြစ်ရအောင်မယ်အဲ့ဒီစိတ်တွေရအောင်လားခန္ဓာကိုယ်တော့မှလည်းမအထဲထဲမှာတေသောကလောင်ပြီးတော့တင်းကျိုင်းကုန်းကိုပို့ဖို့လိုမှာနှိမ့်ဆက်ကိုရင်ထဲမှာလေပူလိုက်နာလိုက်အောင့်လိုက်ကြက်လိုက် ပူလိုက်အောင့်လိုက်နာလိုက်ကြက်လိုက်ဖြစ်နေတာဖြစ်နေတာရင်ကောင်းထဲမှာချောင်းအဟုတ်အဟုတ်ဆိုးမှာမဟုတ်မဆိုးပေကနှိမ့်ဆက်နေတာနော်ယောဂီအတကလည်းကျောင်းတစ်ခုလုံးကတောင့်ဆွဲထားသလိုဖြစ်နေပြန်ပြီတော့ကြဘိုက်တရားကတောင့်လာပြန်ပြီယောဂီတို့ရှုမှတ်ရင်မသိနိုင်ဘူးလားအဲ့တော့ဖောက်ပြန်နေတာမလားလို့ဘုရားဖောက်ပြန်နေတာယုတ်တရားဖောက်ပြန်နေဟောတာမှန်ဘူးလား ဩအမှန်တရားသိတာသစ္စာသိတာဗောဗျာဩဖောက်ပြန်နေတာအဲ့ဖောက်ပြန်နေတာကြည့်ပါပြောင်းမမြဲဘူးမလားအဲ့မမြဲတာတွေကလည်းပဲမျိုးမျိုးနှိမ့်ဆက်နေတော့ဆင်းရမရဘူးလားဟာမမြဲတာလည်းမှန်တယ်ဆင်းရတာလည်းမှန်တာပြအဲ့ဒါလေပြောင်းစေတတိအောင်ဘလို့လုပ်လို့ရတယ်ဟာအစိုးမရတာလည်းမှန်ဘူးလား အဲ့ဒီအနိစ္စဒုက္ခအနတ္တဒုက္ခသစ္စာခန္ဓာကိုယ်ကြီးဘာကြောင့်များသလဲလို့ယောဂီတို့ခဏခဏတရားနာနေရဝိဇ္ဇာတဏမလားယောဂီတို့အေးအနိကပြောရင်တရားလက်လို့နဲ့တောင်ကျွတ်ဟုတ်တယ်မလားတရားလက်လို့ဆိုတာမရှိမမပဲနေတာကိုပြောတာဓမ္မတရားနာတဲ့ပုဂ္ဂိုလ်တွေဘုဟုသုဒအိုးတွေကြီးပဲအကုန်လုံးကိုယ်တည်းနားလေတဲ့လူတွေကြီးပဲ အဲ့တကယ်တကယ်ကျတော့မလုပ်ဘူးတကယ်ကျတော့ခန္ဓာညာမဆိုင်ဘူးခန္ဓာလေးနည်းနည်းညာဆိုင်လိုက်တာနဲ့အဖြက်ကပေါ်လာအဖြက်ဆိုတာတရေတွေတစ်ဖက်တွေပြောတာမဟုတ်ဘူးဘာပေါ်မယ်တင်လဲရောဤတို့လုံးစရာကိုင်တရားလေးတွေဟိုလိုအောင်မယ်ဒီလိုအောင်မယ်ဟိုသွားအောင်မယ်အဲငါငါမပိုင်မပြီးဘူးတို့เจ้าနိုင်ဘုန်းကြီးဆိုပိုဆိုးပေါ်တယ်ဟိုကောအောင်မယ်ဒီသွားအောင်မယ်ဟိုလိုအောင်မယ်ဟိုလေးသွားပြောအောင်မယ် အောင်မလေးအဲ့တော့မှပဲအရေးတွေကပေါ်လာလိုက်တော့နိုင်ငံရေးတဲ့တော်မှများသေးတယ်တခါတည်းပေါ်လာပြီဟိုကလုံးအောင်မယ်ဒီအလုံးအောင်မယ်မလို့ဝင်းတို့စေတော့အောင်မယ်အဲမလို့ဗဇတ်တဲမှာနားနေတယ်ဘုန်းထဲအောင်မယ်ဟာဆုံးတယ်ခုနကတော့လုံးပါလားခုနကတော့သတိမရဘူးအဲ့ဒါတွေထအလုံးနဲ့ထိုင်လို့ရပါတော့ဘာဖြစ်ဖြစ်ကွာဖြစ်သိချက်ချင်းလဲလဲသိအဲ့မှာထောင်ဒီလိုလုံးရမှာရော ဘုန်းနဲ့အသက်မငဲ့ကွက်ရက်ဆက်နိုင်ရမည်အင်းဒီထက်ကြောင်းဘုရားမှာပါတယ်မလားရောရေဒီလိုရသရမရဏီဆရာတော်ပြရေးဟောတာအဆောင်ကြီးထူပြီးပဲအမှန်ကောင်းတာအဲ့ဒါတခါလဲတို့စရာကိုင်းနေရာတွေကပေါ်လိုက်တာတို့ဘုန်းကြီးတွေဆိုကျောင်းနိုင်ဘုန်းကြီးတွေပါပေါ်လဲဆိုတရားဟောဖို့ပေါ်အဲဘယ်ဘယ်မှာဟောအောင်မယ်ဘယ်ဟောဟောအောင်မယ်သူများဆရာလုပ်ဖို့ပြီပဲကိုကိလေသာမစင်သေးဘူးအဲ့ဒါအဲ့ဒါတွေပေါ်လာတော့ ဟောနောက်ဒါဟိုဟာလေးထားပြီးလုံးလိုက်ဦးမှာပဲဆိုတော့ပြက်ကောအဲ့လိုပြက်လာတဲ့ဘဝဘောင်းကရည်တွက်နိုင်မှဘုရားတို့တကယ်ချင်းနေအတူတူအားထုတ်တဲ့အခါမှာအားထုတ်လို့ကောင်းနာမည်တော့မပြောတော့ပါအားထုတ်လို့ကောင်းကျောင်းမဘုန်းကြီးပြန်တော်မူလို့တဲ့ဟာရှင်မြတ်ပြန်တော်မူတာကျန်တဲ့လူလုံးမှာဗောရှင်မြတ်ကအာတရားကောင်းနေတယ်ဆက်အားထုတ်ဒီလိုမပြန်လို့မဖြစ်ဘူးမပြန်နဲ့ရှင်မြတ် ပြန်တော့ရှင်ပြပြန်သွားလဲပြန်ရှင်မမဟုတ်ပဲသူကလုပ်လိုက်အာပြောတော့မရဘူးဗျာပြန်သွားပြန်သွားတော့ပြန်ဓမ္မတိတွေပြက်သွားတော့တရားရပါတော့ဟာနှမျိုးမကောင်းလားရောအဲ့ဒီလိုပဲကြမ်းဖန်ပြီးတော့အပြက်တွေပေါ်တယ်တဲ့ပြောပြီဟုတ်လားလူတွေဆိုလဲဒီတိုင်းပေါ့ဗျာတာကိစ္စသမီးကိစ္စဆွေကိစ္စမျိုးကိစ္စအဲ့ဒါဘယ်လိုလက်ချက်လဲဆိုတော့တဏှာရဲ့လက်ချက် ပြစ္ဆုတ်ပံမှာအကုန်လုံးနှောင်ဖွဲ့ထားဘုန်းကြီးဆိုတဲ့ကျောင်းနဲ့ပတ်သက်လို့တရားဓမ္မနဲ့ပတ်သက်လို့နှောင်ဖွဲ့ထားတယ်အမလေးငါသွားမှငါသွားမှတေကြည့်ပါလားအခုပြန်တော်မူကြီးပါလားပြန်တော်မူချလိုက်မှာပဲဗာတတ်နိုင်တတ်နိုင်မကျောင်းမှာတော့ကြောက်အောင်မယ်အဲ၆မှာဆိုကိုကသာဖြစ်နေတာတခါအဲ့ဒါမလားအဲတူတူပဲတူတူကိုကိုပြောတာနော် အဲအဲ့ဒါတွေတခါတဲ့တဏှာနေပြီးတော့ပြစ္ဆုတ်ပံပြစ္ဆုတ်ပံတခါတဲ့ပြစ္ဆုတ်ပံကိစ္စတွေကိုရှော့ပြောတာပြစ္ဆုတ်ပံနေအာဟောလို့အောင်မဒီရလို့အောင်မဟောကိစ္စရည်ဒီကိစ္စရှိသေးတယ်ကိုယ်မှာသမာဓိရမရှိသမာဓိနဲ့တိမဘာဝနာမယညာဖြစ်ပါလေရောခဏိကသမာဓိပြောပါတယ်အပနာသမာဓိပြောတာမဟုတ်ဘူးငါအဲ့ဒါကိုယ်မှာ ရှင်နေချိန်ခါပေးတော့မှဝိပဿနာဉာဏ်ရဖို့တို့တာတန်ဃာတော်တွေကပုံရေးကြည့်လူတွေတဲ့ပုံရေးကြည့်ဘာဖြစ်လို့လဲဆိုတော့ကိလေသာကိုထိမ့်သိမ့်နိုင်မှဆက်နေလို့ရမှာလေကိလေသာမထိမ့်သိမ့်နိုင်နေလို့ရပါအဲအဲ့ဒါတမာရိယအောင်တစ်ချိန်နဲ့လည်းရတာမဟုတ်ဘူးပြောရင်ပထမတလာခွဲကျေးဇူးတော်ရှင်မာစီဆရာတော်ပြောရေးဒါမှတလာခွဲဝင်တာဘာမှမပြောတတ်ဘူး ဘုရောဖောင်းပိန်မှတာဘာသိလဲဆိုတော့ဘာမှမသိဖောင်းတဲ့ပိန်လာပဲသိတာပဲခင်ဗျာကြတော့သွားမအောင်သွားမအောင်ဘာမှမရောက်တော့ဘူးစိတ်တွေဟိုရောက်ဒီရောက်ရောက်အောင်တော့ဟုတ်ဗျဟုတ်လားအဲကိုသွားအောင်မယ်ဒီသွားအောင်မယ်ဒီရိတ်တာထွက်လို့ရှင်ပဲသွားအောင်မယ်ခင်ဗျာဝါဆိုးအောင်မယ်ဟာရှုပ်တာပဲနောက်ပိုင်းနောက်ပိုင်းကျတော့အတွေ့အကြုံရလာတော့ဘယ်အရောက်ရောက်ဘာဖြစ်ဖြစ်ဆိုဒီလို့ဆိုဒီလို့ပဲဆောက်ချထားတယ် ခါရနဲ့မိုးမိုးရေဆိုဆိုးမျောပါသွားပါလေမှတ်နေတယ်တခါတည်းပြီးရောလူများတယ်များတာနဲတာမဆိုင်ဘူးလူများတယ်တတယောက်တစ်ပါးနဲ့တစ်ပါးတစ်ထွာလောက်ပဲဝေးတယ်သင်ညာပြောမှာဘယ်လောက်ကကကတ်ချင်တဲ့လောက်ကဘာကြကြဒီတရားဟာဘုဒ္ဓနဲ့တရားဆိုမှတ်တာပဲတခါတည်းမှတ်တော့နောက်ကျသမာဓိလည်းရလည်းရတာအကုန်ပြောက်ဘယ်နာသံဃာတွေတစ်ပါးမှမရှိတော့ဘူး ဘယ်เจ้าမှမှတ်နေမှမသိတော့ကိုယ့်ကိုဘုံကြီးမှလည်းမသိဘူးယောက်ျားမှလည်းမသိဘူးဘာဘာမှမသိဘူးရေတွင်းထဲမှာတယောက်တည်းသွားနေရရေတွင်းထဲမှာစီစီစီစီစီစီစီတီတီတီတီတီအဲရောယူတရားကြိုးစားစေကျွန်တော်ပြောနေတယ်အဲ့ဒါတို့မှာအာလီပလီဘောရတယ်အဲ့တော့ချင်းချင်းခါပေးတော့မှာဟိုမှာ အများတောင်းလည်းမထမ်းဆောင်ပါသေးဘူးဟာလားထိုက်လျောက်ဝေယဝိဆာလေးပဲလုပ်ရတယ်တရားအဲတရားတွေမှာကိုเจ้าကကိုတော်တွေလို့ပြောတာဟာလားအဲငါเจ้าကသွားမပြောရဘူးကိုเจ้าကကိုတော်တွေကိုပြောတာအဲမပေါ့နဲ့နောင်ကြမှာနောင်တရလေတရားတော်ကိုအခြေအနေမပေးတော့ဘူးဘာညာဖြစ်လာပြီဘာဖြစ်ဦးမလဲမသိဘူးဟုတ်တယ်မလားအဲကြောင့်တရားအတော်ကိုအခြေအနေဆုံးခံရမယ် ဆုံးခံရမယ်ဆိုမနေ့ပိုင်းအားထုတ်လို့ရပါတော့အဲမနေ့ပိုင်းဆုံးခံဟောနောက်ကျတော့ကထိန်ကိစ္စတွေဟိုသွားဒီသွားဘာလို့ဝညာလို့ဝဝေယဝိစာတွေလောက်ကြကဲကြာကြာနာနာအချိန်ရပါတော့အခုကျမ်းမာရေးကောင်းလို့ချင်းနေပေးတော့မှတွန့်ပြီးကြိုးစားလို့မလိုဘူးလားဗျာအများကိုချစ်ခင်တယ်အများကိုကယ်တင်ခြင်းတယ်ဆိုရင်တရားအထုတ်အများကိုချစ်ပါတယ်ကျမ်းမာပါစေချမ်းသာပါစေအဲ့လိုဩနေုံနဲ့ချစ်ရမရဘူး ဘာဖြစ်လို့လဲတဲ့ကိုယ်ဆွေမျိုးတွေပဲဖြစ်ဖြစ်သူများတွေပဲဖြစ်ဖြစ်အပယ်လေးပါးကလွတ်မှတကယ်ချမ်းသာရောက်မှာမလားအခုဘဝမှာဘလောက်ပဲချမ်းသာဘလောက်ပဲထီနေပေါ့ပြီးဘလောက်ချမ်းသာချမ်းသာဘလောက်ပြာတို့တွေတဲ့တေးအပယ်ကြမှာဆိုမနာဘူးလားအခုဘဝချအလွန်ကျော်နှစ်တရာဟောအလွန်ကျော်ဟုတ်တယ်မလား မရကြပါဘူးပြန်တက်ဖို့လည်းပါအဲအပယ်လေးပါကြပါဘာမှအဲ့အပယ်လေးပါမကြမညံပူနေရမှာကြည်နေတာမလားအဲအဲ့ဒါကိုကိုကိုတနာတယ်ကိုကိုချစ်တယ်ဆိုရင်လည်းပဲဥပဒနာကိုများများလို့ကိုပါဝင်နေရပုံကိုယ်တွေကိုတပည့်တွေကိုဆွေမျိုးတွေကိုအဲဘုနဲ့ပတ်သက်တဲ့ပုံကိုယ်တွေကိုတကယ်တနာအပေါ်ယံတနာတာပြောတာမဟုတ်ဘူးပလီပလာကလီကမာတာလည်းလုပ်တတ်တယ်ဟလားတကယ်တနာတယ်ဆိုရင်ဘာရအောင်လုပ်ပြရ အဲမညံပုံညာရအောင်ညွှန်ကြားပြီးမလုပ်တာတိုက်နေသူတာပဲဟုတ်တယ်မလားဒီပြင်ဟာတွေကကြောက်ဖို့ဒီပြင်ဟာတွေဘာပွဲတွေရရမရရဘယ်တရားမှမဖြစ်ဘူးအဲ့ဒါတွေမညံပုံညာရဖို့ရည်ကြီးတယ်မညံပုံညာရမှာဘယ်တရားပဲကမလားအခုဘုရားကြိုးစားလို့မညံပုံညာမရဘူးထားပါတော့ဗျာအခုကြိုးစားတာတဲ့အင်အားငါဘုရားအတွက်ထောက်ကူမရဘူးလားအဲ့တော့မြန်မြန်မြန်မြန်ညံပုံညာရတော့စိတ်မအေးရအောင်လား အေးဒါကြောင့်မလို့ဖြစ်တဲ့ရုပ်နဲ့ထုတ်ပြအေကံရှုရပြီရှုမှတ်တဲ့အခါမှာပြက်ပြက်သွားတယ်ပြောပြောသွားတယ်ဥပဒနာမရှုနိုင်နေလေအိဋ္ဌာကိုနှလုံးသွင်းပြအိဋ္ဌာဒုက္ခအနတ္တလေယောနိတော်မနတိကာရဖြစ်စေခြင်းလို့ရောရလို့ရှုမှတ်မှုရဲ့နှလုံးသွင်းမှုရဲ့နှမျိုးရှုမှတ်မှုဆိုတာတိပ္ပံရှုမှတ်တာပေါ့ဗျာနှလုံးသွင်းမှုဆိုတာကအနိစ္စဒုက္ခအနတ္တဆိုတာလား နိစ္စနှလုံးသွင်းရတယ်ဒုက္ခနှလုံးသွင်းရတယ်အနတ္တနှလုံးသွင်းရတယ်အာတုဘနှလုံးသွင်းရတယ်ဉာဏဗုဒ္ဓနှလုံးသွင်းလို့မေတ္တာတို့ကလည်းဘုရားဘွားခြင်းနဲ့ရှင်ဘွားပေါ့ဗျာဒီဟာတွေကလက်လို့လို့မရဘူးဝိပဿနာနဲ့နိစ္စဒုက္ခအနတ္တနဲ့တတွဲတည်းသွားတာဟောရောနှလုံးသွင်းတာကတင်ညာပေါ့ဗျာနိစ္စတင်ညာဒုက္ခတင်ညာအနတ္တတင်ညာအာတုဘတင်ညာမရဏတင်ညာတင်ညာပေါ့အဲ့ဒါလည်းပဲဝိပဿနာကိုထောက်ပံ့ပေးတယ်နော်ရောအနှလုံးသွင်းမှန်အောင် ဟောဝိပဿနာမရှိမှတ်နိုင်ဘူးအများနဲ့ဆက်ဆံတဲ့အခါနိစ္စဒုက္ခအနတ္တတွေနှလုံးသွင်းလိုက်တယ်ဆိုလို့ရှိရင်ဟောဘယ်မှမမြဲဘူးလို့သိလောဘတွေကြီးကျယ်လာပါအောင်လာဘလက်လာဘတွေရတယ်ဟောအနိစ္စဒုက္ခအနတ္တတွေနှလုံးသွင်းထားဟာဒီဘလောက်ပဲလက်လာဘရရဒါတွေအနိစ္စတရားတွေပဲဘာမှမမြဲဘူးလောဘတွေအားထုတ်ပြီးတော့မကောင်းမှုတွေလုပ်ချင်တဲ့စိတ်တွေလာပါတော့ အဲရလာတဲ့လက်လာပေါ့အများအတွက်အများအတွက်အများအတွက်အများအတွက်ကုသိုလ်ကြီးပဲမကောင်းတဲ့ဘက်ကိုမမြတ်တော့ဟုတ်တယ်မလားအဲ့ဒီလိုနှလုံးသွင်းမှုမရှိလို့ရှိရင်နည်းနည်းလေးရစုတာနည်းနည်းလေးရစုတာနောက်ပြီးတင်းတဲ့သုံးလေးထိုးရည်ရွယ်ချက်ကမကောင်းတဲ့ရည်ရွယ်ချက်နဲ့လောက်တာပြီဟုတ်တယ်မလားအဲအဲ့ဒါတို့သာသနာ့ဘောင်ဘောင်ဝင်နေတဲ့တို့ကျောင်းဝသံဃာတွေဝိကပြောတာပါအဲ့ဒါသတိထားဖို့ပြောတာဟုတ်လား အဲ့တော့အနိစ္စဒုက္ခအနတ္တနှလုံးသွင်းတဲ့အခါကျတော့လှူဖို့လှူဖို့လှူဖို့မရခင်တည်းကလှူဖို့ရရင်လည်းလှူဖို့ဒါပါလေမင်းကပြန်လို့တောင်းပန်ဖြစ်ပါလေဒါပဲတော်ပြီရှိဖို့မဟုတ်ဘူးဒီဖို့မန္တရားတွေကိုတိဖို့ဒီအတွက်လှူတာစောက်ကြည့်တာလည်းဒီအတွက်ပဲပွားများတာလည်းဒီအတွက်ပဲနာမည်ကြီးဖို့လည်းမဟုတ်ဘူးနာမည်ကြီးဖို့လည်းမဟုတ်ဘူးယာရုအာနန္ဒရာတွေတက်ဖို့လည်းမဟုတ်ဘူး မှန်တရားတွေသိဖို့မှန်တရားသိမှဒီဒုက္ခလွတ်ပါလေမှန်တရားမသိရင်လောဘဖြစ်လိုက်အဲတော့ကြောင့်ဒေါသဖြစ်လိုက်မောဟဖြစ်လိုက်လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဆိုရင်တော့အဲ့ဒါမျက်ရည်ပင်လဲဝေပြီးတော့ခန္ဓာရအောင်မယ်လေရောပြီခန္ဓာရရဲ့အိုနာသေးဆိုတော့မျက်ရည်ပင်လဲဝေတာတို့သွေးတွေပင်လဲဝေတာဒုက္ခတွေပင်လဲဝေတာတို့မကျိမ့်သေးဘူးလားဗျာအတိတ်အတိတ်ကိုဒီခါတဲ့အဝိဇ္ဇာဖုံးတာ ဒုက္ခတွေရောက်ခဲ့တာအကုန်မဲ့ပြီအခုနည်းနည်းပါးပါးကြီးတဲ့ပုံကိုယ်တွေကြီးမှဖြစ်တဲ့ပုံကိုယ်တွေစဉ်းစားကြည့်ပါအတိတ်တုန်းကအကြောင်းမျိုးမျိုးနဲ့ဒုက္ခရောက်ခဲ့တာတွေမရှိဘူးလားမဲ့ပြတာပဲဒါပြန်တရိယာမယ်ဩတို့ဒုက္ခရောက်ခဲ့ပါလားတို့ဒုက္ခရောက်ခဲ့ပါလားသာသနာဘောင်ရောက်နေပြီဒုက္ခတွေကလွတ်သွားဒီဒုက္ခတွေကအပြီးလွတ်အောင်နိဗ္ဗာန်ရောက်အောင်ကြိုးစားမယ်ဟေးဆိုကောင်းလာရောအဲ အတိတ်တုန်းကတော့ဝိဇ္ဇာဖုံးတာတယ်ပြစ္ဆုတ်ပံမှာမအားမလောက်အောင်ဘလူကခိုင်းတယ်ဟာသွားပါလေရောဗျာအဲ့ဒါမူလနဲ့ပြဆိုအဲ့ဒါအတိတ်တုန်းကဒုက္ခရောက်ခဲ့တယ်ဂျုံမောက်ဖုံဖြစ်ခဲ့တာတွေသူများတတ်လို့သိခဲ့တာတွေသူများအနိုင်ကျင့်လို့မျက်ရည်ကြီးငယ်ကြခဲ့ရတယ်အကုန်မေ့လွမ်းမဲ့ဆိုးခဲ့ရတာတွေသေသူမျောမှာဓမင်းမစားနိုင်ဟင်းမစားနိုင်ဖြစ်ခဲ့တယ်အကုန်မေ့အကုန်မေ့တာပဲတခါတည်းဒုက္ခမှန်သမျှကိုမေ့အောင်လုပ်တယ် အာတော့သတိပေးလေကိလေသာဖြစ်เสียတော့သတိပေးတယ်ဟုတ်တယ်မလားဝိဇ္ဇာတဏှာရဲ့လက်ချက်ကိုပြောနေတယ်တဏှာကအခုတခါနဲ့မအောင်ခိုင်ဟိုအလုပ်ဒီအလုပ်ဟိုအလုပ်ဒီအလုပ်အသက်ညာဆောင်နဲ့ကွာဆိုအဲ့ဒါအနာယုခိုင်အိတ်ခိုင်အနာယုခိုင်အိတ်ခိုင်တရားထုတ်တာတော့အာမပေးဘူးအဲ့ဒါနဲ့ရုပ်ရလည်းပဲဟောပြီးဟိုအဲ့ဗီဒီယိုတွေကြည့်ကြဖုန်းနဲ့နှိပ်ကြည့်ကြခိုးကြည့်ကြရောဆိုအဲ့ဒါတွေအာမပေးဘူးနော်အာမပေး လူများတွေကိုတို့မပြောနိုင်လူများတွေကိုလည်းလည်းပြောလို့မရဘူးကိုเจ้าဝန်ကိုပြောတာပြောရတာနဲ့လောက်လို့ကိုယ်တိုင်နဲ့ကိုယ်ကဟလားတို့လည်းမကြည့်ဘူးရွယ်เจ้าတို့မှလည်းမကြည့်နဲ့အချိန်ရသမျှတရားမှဖို့လေဟုတ်တော့မလားကိုတရားမှလို့ကိုတရားရမှသူများတရားပြန်ပြလို့ရမှာပေါ့ကိုယ်ကကိလေသာကောင်းများပြီးတော့ပြလို့ရမှာအဲအဲ့ဒါကြောင့်မလို့ဖြစ်တဲ့ယုံနဲ့ချုပ်ပြဟဧကံရှုရရှုမှမှုမှာယုတိကကောင်းကသူကအကျမ်းအဖြစ်ပြောတာဟလား တရားရှိမှတ်တဲ့ပုဂ္ဂိုလ်တွေအုံတိုင်းဘုံဘွားနဲ့မလုပ်နဲ့ရင်ကြည်ကြည်လေးလုပ်ကြဓမ္မတရားအမှတ်စိတ်စိတ်မှတ်နိုင်မှာပေါ့ဗျအမှတ်စိတ်စိတ်မှတ်နိုင်တော့တမာရီမြန်မြန်မရဘူးလားဟောတမာရီမြန်မြန်ရတော့ပညာမရဘူးလားဗျအဝိပဿနာဉာဏ်မဉာဏ်ပုံဉာဏ်ရတော့ဘယ်တကံပိတ်ဘူးလားဗျအဲဒါကြောင့်မလို့အရေးကြီးဆုံးတရားကတရားဘောတိုင်းမပြတ်